မနေ့ကတရားလေးဆက်ပြီးတော့နာရအောင်နော်ဒီနေ့သာသနာတော်နှစ်2564ခုကောဇာတကိ1382ခုတစောင်းမုံလာပြီးကျော်15ရက်တစောင်းမုံလာခွယ်နေ့2020ခုနှစ်12လပိုင်း14ရက်တနင်္လာနေ့နန္ဒခင်ခါကာလစကိုင်းတိုင်းဒေသကြီးစကိုင်းမြို့ရွှေမွန်ရက်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာ ဥပုသ်သတင်းများစောင့်သုံးကြတဲ့တိလရှင်များတရားဒဂမများအထူးအဖြင့်လိုင်းမောကနေတရားဒေသနာများကိုနာယူကြည်ညိုနေကြတဲ့ဓမ္မဒါနကုသိုလ်ရှင်များတရားနာယူနေကြတဲ့တရားဓမ္မများအလုံးကိုဒီနေ့ဥပုပ်တရားအနေနဲ့45မိနစ်ခန့်မြတ်တရားဒေသနာများ ဟောပါမယ်ဒီနေ့မနေ့ဓမ္မဒါနအလှူရှင်တွေကတော့နှစ်ဖက်သောမိဘများအားရည်စူး၍ကိုအောင်မင်းမတ်တီနီထွေးတော်ဝင်အောင်မိသားစု မြိမ့်မျိုးတဲ့เนาะဒီမိသားစုရဲ့ဓမ္မဒါနဓမ္မပူဇာเนาะဒီမိသားစုကဘုန်းဘုန်းတို့စကိုင်းတစ္ဆာရွှေစီအကြောင်းလှဲခုတစ္ဆာရွှေစီအကြောင်း ပြင်စာရွှေချောင်းတစ္ဆာရွှေစီကျောင်းမှာတရင်သုံးတော်မူကြတဲ့တန်ခါတော်ရှင်မြတ်တွေကိုစနေနေ့တနင်္ဂနွေနေ့တိုင်းအပတ်စဉ်စွမ်းများလည်းပဲဆက်ကပ်လှူဒန်းကြတဲ့စွမ်းတကာစွမ်းမတွေပေါ့နော်အဲ့တော့ဒီကနေ့ဥပုသ်တဲ့ဆောင်းသုံးရင်ဖြင့်တရားဒေသနာများကိုနာယူကြီးညိုနေကြတဲ့တရားဓမ္မပေါင်းတော်တို့ဦးဇင်းတို့အရင်နေ့တွေကဟောခဲ့တဲ့တရားရဲ့အဆက်လူချမ်းသာ အပိုင်း၃ပေါ့နော် လောကမှာတကယ်ချမ်းသာတဲ့လူဆိုတာဘယ်လိုလူမျိုးကိုပြောတာလဲဆိုတာကိုမြတ်စွာဘုရားရဲ့အလိုတော်ကြဘုံဘုံတို့နာယူမှတ်သားနေကြတာပေါ့နော်ရောဟဏတတိရဲ့မြေဖြစ်တဲ့မိဂါရတတိရဲ့ချမ်းသာကြွယ်ဝမှုကိုတန်တော်လာလျှောက်တဲ့ဥက္ကအမတ်ကြီးကိုမြတ်စွာဘုရားအဲ့ဒီဥစ္စာပစ္စည်းတွေဆိုတာရန်သူမျိုး၅ပါးကဖြစ်စည်းရင်လွယ်လွယ်လေးပျက်စီးသွားတယ်လို့တကယ်တန်ဖိုးရှိတဲ့အရာများမဟုတ်ကြသေးဘူး ကိုယ့်ရဲ့စိတ်နှလုံးကိုတကယ်ငြိမ်းအေးစေတဲ့တကယ်ချမ်းသာစေတဲ့ပြစ္ဆုတ်ပန်တန်တရားနှစ်ဖြာသော ချမ်းသာမှုတွေကိုဖြစ်ပွားစေတဲ့လောကီလောကုတ္တရာနှစ်ဖြာသောချမ်းသာကို ဖြစ်ပွားစေတဲ့အလွန်မွန်မြတ်တဲ့စိတ်ရဲ့အည်အသွေးကြီးခုနှစ်မျိုးရှိတယ်။တတ္တာတိလဟိရိဩတ္တပသုတ္တစာကပညာအဲ့ဒီမွန်မြတ်တဲ့စိတ်ရဲ့အည်အသွေးတွေကို ပိုင်ဆိုင်ထားမှသာလျှင်လောကမှာတကယ်ချမ်းသာတဲ့ပုဂ္ဂိုလ် အဲ့ဒီပုဂ္ဂိုလ်ရဲ့ချမ်းသာမှုမျိုးကသာလျင်ဘယ်သူမှနှောင့်ယှက်လို့မရတဲ့ဖြည့်ဆည်းလို့မရတဲ့လူမပြောတဲ့နတ်တွေကတောင်မှဖြည့်ဆည်းလို့မရတဲ့အစေရောအနုဂါမိကောအစေရောဒေဝမာနုတေနော်နတ်နဲ့တကွာတော့လူလောကကြီးမှာဘယ်သူမှအနိုင်ကျင့်လို့မရတဲ့ချမ်းသာမျိုးကိုရတာလို့အဲ့လိုမြတ်စွာဘုရားဟောနော်ဒါကြောင့်ဘဝမှာတကယ်ချမ်းသာတဲ့ပုဂ္ဂိုလ်တယောက်ဖြစ်ကျင်တယ်ဆိုလို့ရှိရင်တတ္တာတိလ ဟေရီဩတ္တပသုတ္တစာကပညာဒီတရားတွေနဲ့ပြည့်စုံကြိုးစားရမယ်ပေါ့နော်အဲ့ဒါယင်းနေ့တွေကတတ္တာရဲ့သီလရဲ့ပြောပြီးခဲ့ပြီနော်အဲ့ဒါဒီကနေ့မနေ့ဟိရိရဲ့အကြောင်းကိုဘုံဘုံတို့နာယူမှတ်သားကြည့်ရအောင်ဟိရိဆိုတဲ့သူတော်ကောင်းတရားကိုဥတ္တပဆိုတဲ့သူတော်ကောင်းတရားနဲ့တွဲပြီးတော့မှတ်ထားကြဟုတ်လားဟိရိဥတ္တပ ဒါပေမဲ့ဘုန်းဘုန်းတို့အသေးစိတ်လေးပြောလိုတဲ့အတွက်ကြောင့်ဘုဒ္ဓပကိုညာချမ်းခါကတရားပွဲမှာဆက်ပြောပါနော်ဒီကနေ့မနေ့တော့ဟိရိတရားရဲ့အကြောင်းကိုပြောရရအောင်အဲ့တော့ဟိရိဆိုတာဘာလဲအဲ့ဒီဟိရိကတတ္တဝါတွေကိုဘလို့ချမ်းသာစေတာလဲအဲ့ဒီဟိရိတရားဖြစ်အောင်ဘလို့လုပ်ရမလဲအဓိကဒီမေကွန်း၃ချက်ကို ဖြည့်ရှင်းမယ်ပေါ့နော်ဟိရိဆိုတာဘာလဲဆိုရင်မကောင်းမှု အကုသိုလ်တွေကိုပြုရပြောရတွေးရမှာကို ရှက်တဲ့သဘောကိုယ်တန်တမှာမကောင်းတာတွေဖြစ်ရမှာကိုရှက်တဲ့သဘောကိုဟိရိလို့ပြောတာတော့ဒီနေရာမှာမကောင်းမှုဆိုတာကိုကြည်ကြဲပြက်ပြက်နားလည်ဖို့လိုတယ်ပေါ့နော်များသောဖြင့်လူတွေကမကောင်းတာကို ရှက်တယ်ဆိုတဲ့နေရာမှာ သိတာတဲ့မြင်တာတဲ့ကာယတုစရိုက်ဝစီတုစရိုက်ယုံညံ့တဲ့အလုပ်တွေယုံညံ့တဲ့အပြောတွေအဲ့ဒါတွေလုံးမိပြောမိမှာကိုပဲရှက်တဲ့သဘောလို့ဩနားလည်မှုကိုမပြည့်မစုံလောက်ထားတာပေါ့နော်ဒါကြောင့်လူတွေအကုသိုလ်ကို ရှက်တယ်ဆိုတဲ့နေရာမှာလည်းပဲဘလောက်ပဲရှက်တယ်လဲသူများမြင်တာတဲ့သူများမြင်လို့ရတဲ့ အကုသိုလ်ဒုစရိုက်တွေကာယကံဝစီကံမှုတွေပြုမိပြောမိမှလောက်ကိုပဲရှက်ကြတာပေါ့နော်စိတ်ထဲမှာဖြစ်နေတဲ့မကောင်းမှုအကုသိုလ်တွေကိုကြတော့သူသူကိုကို ရှက်ရကောင်မှသိပြီးတော့မသိဘူးအဲ့တော့တကယ်တမ်းဟိဒီအကုသိုလ်ကို ရှက်တယ်ဆိုတဲ့နေရာမှာဘယ်ထိရှက်ရမှာတော့နော်စိတ်ထဲမှာမကောင်းတာတွေဖြစ်တာမကောင်းတဲ့စိတ်တွေဖြစ်ဖြစ်ရမှာကိုပဲရှက်တဲ့အဆင့်ထိရောက်အောင်ရှက်ရမှာ အဲ့ဒီကြမှာဟိရိကပြည့်စုံမှာအဲ့ဒီထိသာဘုံဘုံတို့တွေကဟိရိတရားကိုအစင့်မြင့်နိုင်မယ်ဆိုလို့ရှိရင်အကုသိုလ်တွေကတော်တော်ကြီးကိုနည်းသွားနော်ဒါကြောင့်ဟိရိဆိုတာဘာလဲလို့မေးရင်ကြည်ကြဲပြန့်ပြန့်ပြည့်ပြည့်စုံစုံပြောတတ်ရမယ်ဟုတ်လားမကောင်းမှုအကုသိုလ်တွေကို ရှက်တာဘယ်အဆင့်ထိရှက်ရမှာတော့နော်စိတ်ထဲမှာဖြစ်နေတဲ့အကုသိုလ်တွေစိတ်ထဲမှာဖြစ်နေတဲ့မကောင်းမှုတွေကိုထိရှက်ရမှာပေါ့နော် ပြူတာပြောတာလောက်တင် ရှက်တဲ့အဆင့်တင်ရက်တာလို့မရဘူးเนาะစိတ်ထဲမှာဖြစ်နေတဲ့အတွေးတွေမကောင်းတာတွေဖြစ်နေတာကိုပဲဘုံဘုံတို့တွေကရှက်တဲ့အဆင့်ထိရောက်သွားရမှာတဲ့တဲ့ပြောရရင်ကိုယ်တန်တမှာလောဘဓာတ်တွေကြီးကြီးမားမားဖြစ်နေတာဒါရှက်စရာလို့မြင်တဲ့ရမယ်အဲ့ဒါကိုစိတ်ထဲရလည်းပဲလက်လက်လက်ခံတဲ့နဲ့ဒါရှက်စရာဟုတ်လားဒေါသတွေဖြစ်နေတာရှက်စရာဟုတ်လား မိမိရော့ရော့ပေါ့ပေါ့ဆဆဘဝရဲ့အမှန်တရားကိုသိအောင်ကြိုးစားအထောက်မှုမရှိဘဲနဲ့ဘဝမှာပမာဒတရားတွေလွှမ်းမိုးပြီးတော့နော်ဘာသာသာသနာနဲ့တွေ့ကြုံနေရတဲ့အခိုက်အသိဉာဏ်ရှိတဲ့လူသားတယောက်ဖြစ်နေတဲ့အခိုက်တကယ်မြင့်မြတ်တာတွေကိုလှုပ်လို့ရပါလဲကဲနဲ့မလှုပ်ဖဲနဲ့ပြင်းရည်လို့တော့၎င်းမေးလျော့လို့တော့၎င်းအမျိုးမျိုးသောအကြောင်းတရားတွေကြောင့်ဘုံဘုံတို့တွေဟာနော်အမှန်တရားကိုပြစ်ပယ်ပြီးတော့အမှားနဲ့ပဲနေနေကြတဲ့အခြေအနေကများတယ်ပြောရရင်မောဟတွေလွှမ်းမိုးပြီးတော့ပဲနေနေကြတယ် နော်ထင်ရှားဖြစ်နေတဲ့ယုံ nant တဘာဝတရားတွေကိုပုဂ္ဂိုလ်တ attva ဆိုတဲ့အထင်မှမှားမှုကြီးနဲ့ပဲနေနေကြတာအဲ့ဒါလိုတက္ကာယဒိဋ္ဌိတန်လန်းနဲ့နမောဟတန်လန်းနဲ့နပမာဒတွေလွှမ်းမိုးပြီးတော့နေရတဲ့အနေအထားကိုလည်းပဲဖုံဖုံတို့တွေဟာရှက်တတ်ဖို့လိုတယ်ပေါ့အဲ့ဒါကြတော့ရှေ့ရကောင်းမှန်ကိုမသိတော့ဘူးနော်ဒါကြောင့်ဟိရိတရားကိုကြည်ကြပြန့်ပြန့်နားလည်ရမယ်လက်ခံရမယ်ပေါ့နော်မကောင်းမှုအကုသိုလ်တွေကိုပြုတ်ရပြောရတွေးရမှာကိုရှက်ရွံ့တဲ့သဘောလို့ပြောလိုက်လို့ရှိရင် စိတ်ထဲအထိမြင်တဲ့ရမယ်။အော်စိတ်ထဲမှာမဟုတ်တာတွေဖြစ်နေတာကိုဆာရှက်เสียရလို့မြင်တဲ့ရမယ်။ဟုတ်လား။ခုလူတွေကစိတ်ထဲဖြစ်တာကိုရှက်တဲ့အဆင့်ကိုမပြောနဲ့။နော်ထင်ရှားတဲ့ကာယကံဝစီကံမကောင်းမှုတွေဖြစ်ရတာကိုတော့မှဒီခေတ်မှာရှက်ရကောင်မှသိပြီးတော့မသိကြတော့ဘူး။ဟုတ်လား။တော့လူချင်းတူမဝဲနိုင်မစားနိုင်မှာကိုရှက်ကြတာရှိတယ်။တော့လူရသူရသွားလို့ရှိရင်ကိုယ်ကိုထင်သေးမှရှက်ကြတာရှိတယ်။တော့မရှက်တဲ့နေရာတွေကိုတော့ရှက်နေကြတာပေါ့ ရှက်เสียရာကို ရှက်เสียရာလို့နားမလဲပဲနဲ့နော်မရှက်เสียရာကိုရှက်เสียရာလို့ထင်နေကြတာပေါ့အခြေခံကိုကဆိုလွဲနေတဲ့ပိုင်းတွေမရှိဘူးလားဒါကြောင့်ဘုန်းဘုန်းတို့ဓမ္မပဒပါဠိတော်ထဲမှာအလိဇိတာယေလိဇံတိလိဇိတာယေနလိဇရေမိစ္ဆာဒိဋ္ဌိတမာရဏတတ္တကိစ္ဆန္တိဒုက္ကတိတဲ့တော်တော်ကောင်းတယ်ဒီကဒါလေးကဘာပြောတာတော့နော်ရှက်เสียရာမဟုတ်တဲ့အရာတွေကိုရှက်နေကြတယ်ရှက်เสียရာဟုတ်တဲ့အရာတွေကိုကြတော့ရှက်ရကောင်းမှမသိဘူး အဲ့တော့ဘာဖြစ်နေတုံးဆိုတော့သူ့ရဲ့စိတ်မှာအယူဆတွေဟာအမြင်တွေကဘာဖြစ်နေတုံးမှားနေတယ်နော်မိစ္ဆာဒိဋ္ဌိတမာဒနာအမြင်တွေကမှားနေတယ်အဲ့လိုအမြင်မှားနေတဲ့ပုဂ္ဂိုလ်ဟာတတ္တာကိစ္ဆန္တိဒုက္ခတိကောင်းသောလာယာဂတိမရှိနိုင်ဘူးတဲ့ယုံညံ့တဲ့ဘဝတွေကိုရောက်သွားတတ်တယ်အဲ့ဒီထိဆိုးရိုးရှိတယ်ဆိုတော့မြင်ရမယ်နော်ဒါကြောင့်ရှက်တဲ့ရှက်ထိုက်တာကပါနော်မရှက်တဲ့မရှက်ထိုက်တာကပါဆိုတာကိုမြင်ရမယ်ပေါ့ ဒါကြောင့်ဟိရိဆိုတာဘာလဲလို့မေးလို့ရှိရင်တော့မကောင်းမှုအကုသိုလ်တွေကို ပြုရပြောရတွေးရမှာဒီထိသွားမှာနော်အဲ့ဒါကိုဘာလို့ရမလို့ရှက်တဲ့သဘောဒါဟိရိတရားဒါဟိရိရဲ့အတိဘယ်လေးဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင်ဒီဟိရိတရားကိုမြတ်စွာဘုရားကဘယ်နဲ့ကြောင့်နော်အလွန်တန်ဖိုးမြင်မာတဲ့ဥစ္စာပစ္စည်းခုနှစ်မျိုးတည်းကိုထည့်သွင်းပြီးတော့ဟောထားရတယ်လေ။ ။ तू ကဘလောက်ထိချမ်းသာမှုကိုဖြစ်စေလို့တော့သူ့ရဲ့တန်ဖိုးကဘလောက်ထိမြင့်မားတာတော့တတ္တဝါကိုဘလို့ချမ်းသာစေသလဲဆိုတဲ့ဒုတိယမေးခွန်းဆက်သွားပြီနော်။ဟုတ်လား။ဟိုလိုရင်းပြောရလို့ရှိရင်တော့တတ္တဝါကိုဟိရိတရားကဘလို့ချမ်းသာစေသလဲလို့မေးရင်အကုသိုလ်တွေကိုလျှော့ချနိုင်ရမှတစ်ဆင့်အကုသိုလ်ရဲ့အကျိုးဆက်ဖြစ်တဲ့ဆင်းရဲဒုက္ခတွေရောနှဲသွားစေခြင်းအပြင်ချမ်းသာစေတယ်လို့အဲ့လိုပြောရမယ်ဟုတ်လားဟုတ်တယ် နော်အကုသိုလ်တွေကိုရှက်ရင်ရှက်သလောက်အကုသိုလ်တရားနဲမှာပဲခုနပြောခဲ့သလိုနော်စိတ်ထဲမှာဖြစ်တဲ့အကုသိုလ်တွေကိုထိ ရှက်ရကောင်းမှသိလာပြီအရှက်တွေကြီးလာပြီဆိုလို့ရှိရင်စိတ်ထဲမှာတော့အကုသိုလ်တွေဖြစ်တာတွေအများကြီးနဲသွားနိုင်တယ်ပေါ့ဟုတ်လားအကုသိုလ်နဲပြီဆိုရင်အကုသိုလ်ကြောင့်ဖြစ်မဲ့ဆင်းရဲဒုက္ခတွေကလည်းပဲကိုလျှော့တရားမလို့အကြောင်းတရားညော့သွားတယ်နဲ့အကျိုးတရားကလည်းညော့သွားမှာပဲဒါကြောင့်တတ္တဝါကိုဘလို့ချမ်းသာစေလဲလို့မေးရင် နော်ဒုက္ခရဲ့အကြောင်းတရားဖြစ်တဲ့အကုသိုလ်ကိုယော့နေစေရမှတဆင့်အကျိုးဆက်ဖြစ်တဲ့ဆင်းရဲဒုက္ခတွေယော့နေသွားတာလို့တဘာဝကြကြအကြောင်းအကျိုးဆိုင်အောင်ဖြည့်တတ်ဖို့မလိုဘူးလားလို့နော်ခုဘုံမတို့အကုသိုလ်တွေဖြစ်ဖြစ်နေတယ်ဆိုတာအဲ့ဒီဟိရိဓာတ်အားနေလို့ဟုတ်လားနော်စိတ်ထဲအဆင့်ကိုမပြောနဲ့နော်တခါတလေကြံကြံထန်ထန်တွေထွက်လာတာရှိတယ်တခါတလေအမူအရာတွေကနော်ကြံထန်တာတွေရှိတယ်သူများကိုထိခိုက်သွားစေတာရှိတယ် ရှက်เสียအမူအရာကြီးပေါက်နေတယ်ရှက်เสียစကားသံတွေထွက်နေတာဟုတ်လားကိုယ့်အကိုမထိန်းနိုင်တာလေကိုယ့်အကိုဒါတွေကရှက်เสียလို့လည်းမသိဘူးပြောတဲ့နဲ့ထင်ပြီးပြောချလိုက်တယ်လှုပ်တဲ့နဲ့ထင်ပြီးလှုပ်ချလိုက်တယ်တကယ်တကယ်တေချာခေါင်းအေးပြန်စဉ်းစားကြည့်တော့အော်ဒါကြီးရှက်เสียကြီးပါလားလို့မြင်ရတာပါပဲဟုတ်လားအဲ့တော့တေချာတွေးကြည့်လို့ရှိရင်အကုသိုလ်တွေကဘာကြောင့်လက်ပေါ်ရောက်ရောက်လာသလဲနှုတ်ပေါ်ရောက်ရောက်လာသလဲစိတ်ထဲမှာဝင်နေသလဲလို့မေးရင် အကြောင်းတရားများစွာတဲ့ကဒီအကြောင်းတရားတစ်ခုကိုဘုံဘုံတို့မြင်ရမယ်ဘာဖြစ်လို့ဆိုအရှက်နေလို့ဟုတ်လားอืมအရှက်အလွန်နေတဲ့လူလို့ပြောလို့ရှင်တော့ခံမြင်ကြမှာပဲเนาะဟုတ်လားဒါပေမဲ့အရှက်နေတာတော့လည်းပဲအမှန်ပဲလေဟုတ်လားတကယ်သာအရှက်အကြောင်းအားကြီးမယ်ဆိုလို့ရှိရင်အကုသိုလ်တွေကဒီလောက်ကြီးဖြစ်เสียအကြောင်းမရှိဘူးအဲ့တော့ဒီနေရာမှာအရှက်နေလို့အကုသိုလ်တွေဖြစ်တယ်ဆိုတဲ့ဥစ္စာကိုဓာတ်ရိုက်မြတ်စွာဘုရားဟောထားတဲ့ဒေသနာတစ်ပုဒ်ရှိတယ် အဲ့ဒီဒေသနာလေးကိုလည်းဘုံဘုံတို့အလွန်မှနှိမ့်ချိုက်တယ်ပေါ့နော်အင်္ဂုတ္တပါဠိတော်ဆက်ကနိပတ်ထဲမှာဣနာတုတ်တံဆိုပြီးတော့ဟောထားတယ်အလွန်ကြည်ကြည်ပြည့်ပြန့်စဉ်းစားစရာကောင်းတယ်အဲ့ဒါလေးကိုဒီနေ့ဟိရိတရားနေရာမှာဦးစားပေးပြီးတော့ပြောခြင်းဣနာတုတ်တံတဲ့ဣနာဆိုတာဗမာလို ကျွေးလို့အဓိပ္ပာယ်ရနော်ဒီဒေသနာလေးကိုသေချာလေးနားထောင်ကြည့်မယ်နော်ဣနာဆိုတာကျွေးလို့အဓိပ္ပာယ်ရယဟန်တို့တဲ့ လောကီကာမဂုဏ်ခံစားကြတဲ့လူသားတွေပစ္စည်းဥစ္စာ ပိုင်ဆိုင်မှုမရှိလို့ဆင်းရဲမွဲတေပြီဟေးဆိုရင်ပစ္စည်းဥစ္စာမပိုင်ဆိုင်လို့မွဲပြီဟေးဆိုရင် ချမ်းသာလားဆင်းရဲလားတဲ့ဆင်းရဲပါတယ်ဖရားတဲ့ဟုတ်တယ်လူတယောက်မွဲပြီဟေ့ဆိုရင်တော့ဒါဆင်းရဲတော့တာပဲလေတစ်ချက်ရှိပြီနော်အဲ့လိုဆင်းရဲလွန်းလို့မွဲလွန်းလို့နော်ဘဝရက်တည်ရေးအတွက်ကိုယ့်ဟာကိုယ်ကိုအဆင်ပြေအောင်မလုပ်နိုင်တော့ဘာလို့ရတော့ဆိုတော့ကြွေးယူရတယ်တဲ့ ဟုတ်တာပဲစားရမရှိတော့ကြွေးယူရတာပဲတော့ကြွေးယူလို့မရတဲ့အနေအထားရောက်ရင်တော့တောင်းဖို့တောင်းစားဖို့ပဲရှိတော့တယ်ဟုတ်လားအဲ့ဒါလိုကြွေးယူရတာကိုဆင်းရဲလားချမ်းသာဆိုတာဆင်းရဲတာပေါ့သူများတွေသွားပြီးတော့ကြွေးယူရတာချမ်းသာတဲ့ကိစ္စမဟုတ်ဘူးနော်ကြွေးယူရတာဆင်းရဲတယ်အဲ့ဒါလိုကြွေးယူတဲ့အခါမှာကြွေးဆိုတာကနော်အတိုးနဲ့ကင်းနိုင်တာမဟုတ်ဘူးအတိုးမပါဘဲနဲ့ဘယ်သူမှမချီဘူးဟုတ်လားအဲ့တော့ဘလောက်ဘလောက်အတိုးတွေပေးပါမယ်လို့ဝန်ခံခဲ့ရတယ်ဂတိပြုခဲ့ရတယ် နော်အတူပေးရတယ်ပေါ့နော်အတူပေးမယ်လို့ဝန်ခံရတယ်အဲ့ဒါလို့အတူပေးမယ်လို့ဝန်ခံရတာလည်းပဲဆင်းရဲတယ်ငါချီးခဲ့တော့ကနည်းနည်းချီးတာပြီးတော့ငါအများကြီးပြန်ပေးရမှာစိတ်ထဲမှာချမ်းသာမှုမရှိနိုင်ဘူးနော်ဒါလောကီလို့အမှန်တရားမဟုတ်လားအဲ့ဒါလို့ကိုကကြွေးယူလာပြီးအတူလည်းပေးမယ်လို့ပြောခဲ့တယ်ယူတော့ကွာစားမရှိလို့ယူရပါတယ်ရှိုးနေမှာဆိုတော့လွယ်လွယ်နဲ့တော့ပြန်မပေးနိုင်ဘူးမပေးနိုင်တဲ့အခါကျတော့ကြွေးရှင်ရဘာလုပ်လို့ကြွေးတောင်းမယ်ပေါ့အခုခေတ်ဆိုရင်ဖုံးဆက်ပြီးတော့တောင်းမယ်ပေါ့ဟုတ်လား ကျွေးတောင်းမယ်ပေါ့နော်တချို့ဆိုရင်ကျွေးတောင်းတာတွေများလုံးလို့ဖုံတောင်ပိတ်ထားရတယ်လို့ပြောတာဟုတ်လားအဲ့လိုကျွေးတောင်းခံရတာချမ်းသာလားဆင်းရဲလားဆင်းရဲတာပေါ့ဟောနောက်ပိုင်းကျတော့ယူတော့ကယူထားပြီးတော့ကျွေးတောင်းတဲ့လူအမြင်တောင်ကတ်တော့တာအမှားကျွေးတောင်းတဲ့လူအမြင်ကတော့မကတ်သင့်ဘူးကိုအခက်ခဲဖြစ်တော့မှပေးထားတာအဲ့ဒီကျေးဇူးကိုမေ့သွားတော့တာနော်တကယ်ဆိုလို့ရှိရင်ကျွေးပေးတဲ့လူကိုကျေးဇူးတင်ရမှာသို့တော့ကျေးဇူးကလည်းမတင်နိုင်တော့ဘူးလေပြည့်တော့ဘောက်တော့အမြင်တောင်ကတ်တယ်ဟာ ကိုပစ္စည်းနဲ့ကိုဒုက္ခရောက်ကြတာနော်ကြွေးပေးတဲ့လူတွေကလည်းဟုတ်လားအဲ့ဒါလိုမျိုး ကြွေးတောင်းခံရတာလည်းပဲနော်ဆင်းရဲတယ်တဲ့မြတ်စွာဘုရားအဲ့လိုကြွေးတောင်းခံရတော့ကိုကမပေးနိုင်မပေးနိုင်တဲ့ခါကြွေးတွေကများလာတဲ့ခါကျတော့ဒီရက်ဒေတာကိုနေလို့အဆင်မပြေတော့ပါဘူးခြေရဖြောက်ပြီးပြေးတော့မယ်ဆိုပြီးရှုပြေးကြတာမရှိဘူးလားရှိတယ်အဲ့ဒါလိုပြေးလည်းပဲကျွေးရှင်ရတော့လိုက်မှာပဲသူ့မှာတကယ်အများကြီးရတဲ့အရှိရင်လိုက်ရမှာပဲလေအဲ့လိုကျွေးရှင်ရကိုယ့်နောက်ကလိုက်နေတယ်လို့သိနေရတာလည်းပဲ ဆင်းရဲတဲ့အေးတဲ့၅မျိုးရှိသွားပြီနော်နောက်ဆုံးကြတော့ကျွေးရှင်ကတွေ့သွားတဲ့အခါဘလို့မှတအောင်မရတဲ့အခါကျတော့သူကလည်းမခံနိုင်တော့နော်ဆိုင်ရမယာနော်အာနာပိုင်ဖွဲ့စည်းနဲ့ပေါင်းပြီးတော့ဘာလို့မတော့တိုင်တော့ပြီးတော့သူ့ကိုဖမ်းမယ်ပေါ့ဖမ်းတော့ဘယ်ရောက်တော့အချုပ်ထဲရောက်မယ်ထောင်ထဲရောက်အဲ့လိုအချုပ်ထဲထောင်ထဲရောက်တာလည်းပဲဆင်းရဲတဲ့အေးတဲ့6မျိုးပြောတယ်နော် မွဲရတာဆင်းရဲတယ်မွဲလို့ကျွေးယူရတာဆင်းရဲတယ်နောက်အတိုးပေးမယ်လို့ဝန်ခံရတာဆင်းရဲတယ်ကျွေးတောင်းခံရတာဆင်းရဲတယ် ကျွေးရှင်တွေနောက်ကလိုက်ခံရတာလဲဆင်းရဲတယ်နောက်ဆုံးဘလို့မှမပေးနိုင်လို့အဖမ်းခံရတယ်အချုပ်ခံရတယ်ထောင်ချခံရတယ်ဒါလည်းပဲဆင်းရဲတယ်တဲ့ဒါလောကမှာတကယ်ဖြစ်တဲ့ကိစ္စတွေအဲဒါကိုမြတ်စွာဘုရားဥပမာပေးတာလောကမှာဒီလိုတွေဖြစ်နေတာမျိုးဟိုနော်ဥပမာအနေနဲ့နော်စဉ်းစားပြီးတော့နော်တန်တရားရေးရမှာဓမ္မရေးရမှာလည်းပဲဒီလိုမျိုးဖြစ်နေကြတာရှိတယ် ဒီဥမာလေးကိုဘုံဘုံတို့အရှင်းရှင်းအောင်တွေးထားမယ်ဆိုလို့ရှိရင် နောက်ဆက်ပြောမဲ့လေးနဲ့တဲ့တရားဒေသနာပေါ့အများကြီးပို့ပြီးတော့နားလည်မှုရှိအောင်ကြိုးစားတဲ့နေရာမှာအထောက်အကူပြုမှာပေါ့နော်အဲ့တော့ဒီနေရာမှာမြတ်စွာဘုရားကနော်ပစ္စည်းဥစ္စာကင်းမဲ့လို့မွဲတရားတာဆင်းရဲတယ်လို့ပြောတာမွဲတယ်ဆိုတာဘာပြောတာတော့နော်လူလောကအနေနဲ့ပစ္စည်းဥစ္စာမရှိရင်တော့မွဲတာပေါ့ဓမ္မရှိတော့ကကြည့်ရင်တော့ဘလူလူမျိုးကိုမွဲတဲ့လူလို့ပြောတော့တဲ့ ဒီမှာတော့မြတ်စွာဘုရားသူတော်ကောင်းဥစ္စာ9မျိုးလုံးကိုမပြောဘူးသူက9မျိုးပြောထားတယ်အဲ့ဒါလည်းအရင်စဉ်းစားတဲ့အကောင်းဘာပြောထားတုံးဆိုတော့တတ္တာဟိရိဥတ္တပဝရိယပညာဒီလမပါဘူးเนาะဒီထဲမှာဟုတ်လားသေချာစဉ်းစားတတ္တာရဲ့ဟိရိရဲ့ဥတ္တပရဲ့ဝရိယရဲ့ပညာရဲ့ဒီ9မျိုးမရှိတဲ့လူဟာမွဲတဲ့လူတဲ့သီလကြတော့ तू ကဥစ္စာဖြစ်သွားပြီ နော်သီလမရှိရင်မွဲတယ်လို့ तू ကပြောသီလရဲ့အကြောင်းတရားတွေမရှိရင်ဒါသီလမရှိနိုင်တဲ့အတွက်ကြောင့်မွဲတယ်လို့ပြောခြင်းလို့ဒီ၅မျိုးကိုပြောထားတာဆိုကြပါစို့ပမုန်တို့ကုသိုလ်ကအကုသိုလ်ကရဲ့တော့အကျိုးဆက်ကိုမယုံကြည်ဘူးယတနာမြတ်သုံးပါးကိုမယုံကြည်ဘူးဆိုရင်ဒါကောင်းမှုလုပ်ဖို့အတွက်မဖြစ်နိုင်တော့ဘူးနော် မကောင်းတာတွေလုပ်ဖို့အတွက်လည်းလမ်းပွင့်နေကံကံရဲ့ကျိုးကိုမယုံဘူးဆိုရင် မကောင်းတာလုပ်ဖို့လမ်းပွင့်နေဟုတ်လားအဲ့ဒါကြောင့်တရားတရားမရှိလို့ရှင် तू ကမဟုတ်တာတွေလုပ်တော့မှာဒါကြောင့် तू ကမွဲပြီဟုတ်လား နောက်ဟိရီဥဒ္ဒပအရှက်အကြောက်ဟောစောစောပြောခဲ့တဲ့နော်အကုသိုလ်တွေကိုပြုတ်ပြောတွေးရမှာကိုရှက်တဲ့သဘော ကြောက်တဲ့သဘောဒါမရှိဘူးဆိုရင်လည်းမွဲပြီဟုတ်လားနောက်ကုသိုလ်တွေငါလုပ်မယ်ဟဲ့အကုသိုလ်တွေကိုရှောင်မယ်ဟဲ့ဆိုပြီးတော့ကြိုးစားအထုတ်မှုမှန်ကန်တဲ့သမတ်ပဒလုံးလာဝရိယမရှိဘူးဆိုရင်လည်းမွဲပြီဟုတ်လားနောက်သဘာဝတရားတွေအကြောင်းမှန်မှန်ကန်ကန်သိတယ်ကုသိုလ်အကုသိုလ်ရဲ့အကြောင်းကိုသိတယ်ဟုတ်လားအိဋ္ဌဒုက္ခအနတ္တကိုသိတယ်ဆိုတော့ပညာခေါ်တယ်နော် အဲ့ဒီပညာမရှိဘူးဆိုရင်လည်းဒီလိုပါတော့မွဲပြီတဲ့အဲ့ဒီမွဲတယ်ဆိုတဲ့ဥစ္စာကိုနောက်တစ်ဆင့်ကြွေးယူရတယ်ဆိုတာနဲ့ရှင်းပြောလိုက်မှမွဲတယ်ဆိုတာကြီးကထင်ရှားလာတယ်။အတမြတ်စွာဘုရားရဲ့အလိုတော်ရလောကမှာလူမွဲဆိုတာဘယ်လိုလူကိုပြောတာတုံးဆိုတော့အခုပြောတဲ့တရား၅လုံးမရှိတယ်လို့ပြောတာ။တတ္တာဝရိယဟမ်တတ္တာဟိရိဥဒ္ဒပဝရိယပညာမွဲလို့ရှိရင်လောကအနေရတော့ကြွေးယူရမှာပဲ။ အဲ့လိုပဲဓမ္မရှုတော်ကလည်းပဲဒီတရားငါးလုံးမရှိလို့မွဲပြီဟေးဆိုတာနဲ့ तू ကြွေးယူရလိမ့်မယ်တဲ့ကြွေးဆိုတာဘာကိုပြောအောင်ဆိုဒုစရိုက်တရားကိုပြောတာတဲ့ဟောမကောင်းမှုအကုသိုလ်တွေကိုပြောတာမကောင်းတာတွေကိုလုံးမိတယ်ပြောမိတယ်စိတ်ထဲမှာမကောင်းတာတွေဖြစ်ဖြစ်နေတယ်ဆိုတာအဲ့ဒီတရားတရားမွဲလို့ဟိရိဩတ္တပဥစ္စာမွဲလို့ဝရိယဓာတ်တွေမွဲလို့ပညာဓာတ်တွေမွဲလို့အဲ့ဒါမကောင်းတာတွေကိုအကြီးအကျယ်လုပ်နေတဲ့လူတွေရဲ့မျက်စိနဲ့မြင်လို့မရဘူးနော် ဘုံဘုံတို့တွေလည်းပဲအဲ့ဒီဥစ္စာပစ္စည်းမွဲတဲ့အနေအထားအများကြီးရှိတာ။ဘာလို့ဆိုအကုသိုလ်မကင်းတာကိုကြည်ခြင်းအဖြစ်စိတ်ထဲမှာမကောင်းတဲ့ကိလေသာတွေနဲ့ဝင်ရောက်နှောက်ယှက်နေတာကိုကြည်ခြင်းအဖြစ်ဒါလည်းပဲသူကဟိုတခါတလေဒုစရိုက်နယ်ဘက်ကိုတက်ရောက်သွားတာတွေရှိတယ်စိတ်ထဲမှာမနောဒုစရိုက်တွေကလေ။ဒါခါလေလည်းဝစီဒုစရိုက်တိမ်ပြင်းတဲ့စကားတွေပြောနေတာတွေကြမ်းတဲ့စကားတွေပြောနေတာတွေမရှိဘူးလား။အဲ့ဒီဒုစရိုက်မှုတွေနဲ့ဘုံဘုံတို့တွေကကင်းနိုင်သလားမကင်းနိုင်သေးဘူး။အကျွေးမကင်းမှုပေါ်ဆိုလိုတာ ကြွေးမကင်းဘူးဆိုတဲ့ကိုအားစားချမ်းသာလို့လားမွဲလို့လားမွဲလို့ပေါ့ဟုတ်လားဘာမွဲတာတုံးဟေးဆိုရင်တရားတရားမွဲတာဟိရိဩတ္တပအရှိအကြောင်းမွဲတာဟုတ်လားဝိရိယကြိုးပမ်းအထုတ်မဲ့ဟဲ့ဆိုတဲ့ရဲရင်တဲ့စိတ်ဓာတ်တွေမွဲတာအမှန်ကန်သိမြင်တဲ့ပညာတွေမွဲတာမထက်တန်ဘူးပေါ့နော် မလုံလောက်ဘူးပေါ့ကြွေးမယူရလောက်အောင်ထိသူတော်ကောင်းဥစ္စာမလုံလောက်ဘူးဖြစ်နေဟုတ်လားကိုယ့်အကိုကိုမရက်တည်နိုင်ဘူးကြွေးရတော့တော့ယူနေရ ဒါကိုကြည်ကြည်ပြင်းပြင်းဘုံဘုံကစဉ်းစားစေခြင်းတာအဒီဒေသနာလေးကိုဟောတဲ့အခါကျတော့ကြင်ကြံထန်ထန်အကုသိုလ်ဒုစရိုက်တွေနဲ့နစ်မိုးနေတဲ့လူတွေကိုပြောတာငါတို့နဲ့မဆိုင်ဘူးလို့ထင်ပါဆိုးလို့အာဆိုင်ပါတော့ကောဆိုင်တယ်မှအများကြီးဆိုင်တယ်ဟုတ်တယ်မဟုတ်လားအဲ့ဒါဘုံဘုံတော့ကြွေးကင်းလားမကင်းဘူးဘာလို့ကြွေးမကင်းလဲဆိုတော့မွဲလို့ပေါ့ဘာမွဲတာတော့တတ္တာဟိရိဩတ္တပဝရိယပညာဒီတရားငါလုံးမွဲတာဟုတ်လားအဲ့လိုမွဲလို့ကြွေးယူရပြီဟေးဆိုလို့ရှိရင်တော့ ကျွေးဆိုတာအတိုးနဲ့ကင်းစကောင်းမရှိဘူးလို့ဆိုတော့ပြောခဲ့တယ်နော်အတိုးနဲ့ကင်းဖို့ထုံးတာမရှိဘူးအဲ့လို့ဆိုရင်ကျွေးရဒုစရိုက်တရားတွေမဟုတ်တာတွေလုံးမိတာပြောမိတာတွေးမိတာကျွေးဆိုရင်အတိုးကဘာတော့ဩအတိုးကဘာတော့အတိုးကကိုမဟုတ်တာတွေလှုပ်ထားတာတွေကိုဖုံးရဖိရတဲ့သဘောကိုအတိုးတက်တယ်လို့ပြောတာအားတဲ့နော်တခါလေကိုယ့်ရဲ့စိတ်ဓာတ်တွေယုံညံ့တာတွေရှိတယ်သူများသိစေခြင်းလားဘယ်သိစေခြင်းမလို့ဟုတ်လားတခါလေကိုယ့်ရဲ့မဟုတ်တာတွေ အမူအရာတွေဒါတွေကိုမသိစေခြင်းဘူးဟုတ်လားအဲ့လိုမသိစေပါနဲ့မသိစေခြင်းဘူးလို့စိတ်ထဲမှာတွေးရတယ်မသိအောင်ကြိုးစားရတယ်အဲ့ဒါဘာဖြစ်အောင်ဆိုအတိုးတက်လာအဲ့လိုမသိစေခြင်းလို့မသိအောင် လုပ်နေရတာကိုကစားကုသိုလ်လားအကုသိုလ်လားလို့မင်းအကုသိုလ်ပေါ့ကိုယ့်ရဲ့မဟုတ်တာကြီးကိုသူများမသိအောင် ကြိုးပမ်းနေရတာအထုတ်နေတာပင်ပန်းတယ်ဆင်းရဲတယ်အကုသိုလ်ပေါ်မှာအကုသိုလ်ထက်တယ်ကြွေးပေါ်မှာအတိုးတက်တယ်ပေါ့နော်ဟုတ်လား ဒါကြောင့်မွဲလို့ကြွေးယူရတယ်ကြွေးယူရပြီဆိုတော့အတိုးကလိုက်လာ။ကဲအဲ့လိုဆိုလို့ရှိရင်အဲကြွေးတောင်းခံရတယ်ဆိုတာဘာတော့အတိုးတက်တာကတော့ဖုန်းကဖိရတာအတိုးတက်တာဟုတ်ပြီ။အဲ့လိုဆိုရင်ကြွေးတောင်းခံရတာဘာတော့နော်ပညာရှိကြတယ်သတင်းသုံးပေါ်တွေဒါယဟန်တွေကိုအဓိကထားဟောတာ။အိုးဟုတ်လား။ပညာရှိရတဲ့အသိဉာဏ်ရှိကြတဲ့သတင်းသုံးပေါ်တွေကကိုယ့်ရဲ့မဟုတ်တာတွေကိုမြင်ရတွေ့ရတဲ့အခါမှာဒီလူကတော့အလွန်ညံ့တဲ့လူပဲ။ကိုယ့်ကိုနော်ကဲ့ရကြတယ်ပြစ်တင်ကြတယ် နော်အဲ့ဒီလူကတော့အလုံးကို မဟုတ်တဲ့လူပဲဩဒါဘာလို့တာတော့ကြွေးတောင်းခံရတာတဲ့ဟုတ်လားကြွေးတောင်းခံရတယ်ဆိုတော့ပညာရှိတို့ရဲ့ကဲ့ရတာကိုခံရတာဟုတ်လားဒါကြောင့်ကြွေးတောင်းမခံရအောင်ဘုံဘုံတို့ကြွေးမယူဖို့လိုတာပေါ့နော်ကြွေးမယူဖို့ဆိုရင်လည်းပဲမမွဲဖို့လိုတာပေါ့တနည်းအားဖြင့်ဆင်းချမ်းသာဖို့လိုတာပေါ့ဟုတ်လားအခြေခံလေးကအဲ့ဒါလေးကိုမြင်ရမယ်နော်အဲ့လိုဆိုလို့ရှိရင်ကြွေးရှင်တွေကတောင်းလို့မရလို့ကိုကလည်းထွက်ပြေးထွက်ပြေးတော့နောက်ကနေလိုက်ကြတယ်ဟာ အဲ့ဒါဘာတော့အဲ့ဒီကိစ္စတော်တော်ကြောက်စရာကောင်းတယ်နော်ကျွေးရှင်တွေနောက်ကလိုက်တယ်ဆိုတာဘာတော့ကိုကတခါလေးစိတ်ကောင်းနှလုံးကောင်းလေးထွန်းလို့ကောင်းတာလေးလှုပ်တော့မယ်ဟဲ့ဟုတ်လားဒီထဲမှာတော့မြတ်စွာဘုရားဟောတာစိတ်ညစ်အရက်ကိုချင်းကပ်ပြီးတော့သူတော်ကောင်းလှုပ်လှုပ်တော့မယ်ဆိုကိုမဟုတ်တာလှုပ်ထားတာတွေကဟောပေါ်လာရောနောင်တတွေနဲ့ပူရပြီစိတ်ကဩငါမဟုတ်တာလှုပ်ခဲ့တာဒါကြီးကိုဘုံဘုံတို့ကအပီးပိုင်ဖြတ်တောက်ထားခဲ့နိုင်တဲ့အစွမ်းကမရှိဘူးလေမဟုတ်တာလှုပ်ထားတာကြီးက ကောင်းတာလုပ်မဟေ့ဆိုတော့မှ तू ကပေါ်လာရောအဲ့ဒါဘာဖြစ်တာရောအဲအဲ့ဒီဥစ္စာကျွေးရှင်တွေကလိုက်တာနောက်ကနေလိုက်နေတာอืมကျွေးရှင်တွေကိုဘုံဘုံတို့ကပဂရိကျွေးရှင်ကိုဟာတချို့ဆိုနိုင်ငံသားတွေပြေးတယ်ဆိုရင်လွတ်သွားတာရှိတယ်ပေါ့နော်ဒီအကုသိုလ်အမှုတွေကိုလုပ်ပြီးတဲ့အခါမှာဒီနောင်တနောက်ကနေပြီးတော့လိုက်ပြီးတော့ကျွေးတောင်းတယ်လို့မျိုးတောင်းနေတာလွတ်အောင်ရှောင်ဖို့နည်းနည်းခက်တယ်ပေါ့နော်ဟုတ်လားဒါကြောင့်အဲ့ဒီကိစ္စကိုလည်းဘုံဘုံတို့စဉ်းစားဖို့မလိုဘူးလားလိုတယ်နော်ဒါကတော့ဟိုကြီးကြီးမားမားလှုပ်ထားလို့ရှင် လိုက်နိုင်တဲ့အနေအထားပေါ့နော်သေးတာလေးတွေပုထုဇဉ်တဘာဝမကင်းနိုင်တဲ့နော်အကုသိုလ်တွေကိလေသာတွေဆိုတာကတော့ရှိကြတာပေါ့သို့တော့အဲ့ဒါကိုတော့ကိုကတော့ညံနဲ့တော့ဘာလို့ဖို့လို့တော့ဖြတ်နိုင်ဖို့လိုတာပေါ့ကိုရအကုသိုလ်ဒုစရိုက်ကတိတ်ကြီးမားတယ်ဆိုလို့ရှိရင်တော့လိုက်နေမှာနော်ဒီဥစ္စာကိုဘုံဘုံတို့စဉ်းစားဖို့မလိုဘူးလားလိုတယ်ကဲအဲ့ဒါလို့ဆိုလို့ရှိရင်ကြွေးတောင်းလို့မရလို့ဟာသူ့ကိုအချုပ်ထဲချတော့မယ်ထောင်ထဲချတော့မယ်ဟုတ်လား အချုပ်ထဲကြပြီဟေးထောင်ကြပြီဟေးဖမ်းခံရပြီဟေးဆိုအဲ့ဒါဘာပြောတာလဲဆိုတော့အဲ့ဒါနော်မကောင်းမှုဒုစရိုက်တွေကိုနော်လှုပ်ထားတယ်ဖုံရင်ဖိရင်နဲ့ဟာဒါတွေနဲ့ပဲနော်နစ်မွန်းပြီးတော့ရောပြွန်းပြီးတော့သေသွားတယ်ဆိုတော့ဟောယုံညံ့တဲ့ဘဝရောက်သွားရောအဲ့ဒီယုံညံ့တဲ့ဘဝတွေကိုရောက်သွားတယ်ဆိုတာကိုအဲ့ဒါအချုပ်ကြတယ်ထောင်ကြတယ်လို့ပြောတာတဲ့နော်အပေလေးပုံပေါ့နော်အဲ့ဒါကိုမြတ်စွာဘုရားဟောဗာလေးဆက်ပြီးတော့ဖြည့်ပြီးတော့ပြောထားတယ်ဆိုတော့ အဲ့ဒီငရဲကြရတာလောက်တလိษံဖြစ်ရတာလောက်နော်ကြီးမားတဲ့ဆိုးရတဲ့အချုပ်အနှောင်ဆိုတာလောကမှာမရှိဘူးတဲ့နော်ယောဂခရနော်ယောဂလေးပါးတို့ရဲ့ကိုယ်ရဖြစ်တဲ့အတုမဲ့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့အတွက်အဲ့ဒီငရဲကြနေရတာလောက်တလိษံပုံရောက်နေရတာလောက်နော်ဟိုဒီမြတ်သောတရားကိုသိဖို့အနှောင့်အယှက်ပေးတဲ့အရာ မရှိဘူးတဲ့ဆိုလိုတာကအချုပ်တကအချုပ်ထဲမှာထောင်တကထောင်ထဲမှာတို့ဒီငရဲထောင်တလိษံထောင်ဟာ အဆိုးဆုံးပဲအကြီးမားဆုံးပဲလို့ပြောတာဟုတ်လားအဲ့လိုထောင်မျိုးတောင်ဘုံဘုံတို့တွေကရောက်သွားနိုင်တယ်ပေါ့နော်ဘာလို့လဲဆိုသူများကြွေးကိုယူမိတာအိုးဘာကြွေးတုံးအကုသိုလ်ကြွေးပေါ့အကုသိုလ်ကြွေးကဘာလို့ယူတာတုံးလူရင်းကိုမမေ့နဲ့နော်မွဲလို့ယူရတာဟုတ်လားစကလုံးကတော့နည်းနည်းတော့ရင်သီးတာပေါ့နော်ဘာလို့ယူရတာတုံးမွဲလို့ယူရတာဘာတွေမွဲနေတာတုံးတရားတရားတွေမွဲနေတာဟုတ်လားဟိဒီတရားတွေဥတ္တပတရားတွေမွဲနေတာ ဝရိယဓာတ်တွေမွဲနေတာပညာဓာတ်တွေမွဲနေတာနော်ဒါကြောင့်ဘုန်းဘုန်းတို့တရားတရားကြွယ်ဝအောင်လုပ်ရမယ်ပေါ့နော်ဟိဒီဩတ္တပအရှိအကြောက်တွေကြီးမအောင်လုပ်ရမယ်နော်ဝရိယဓာတ်တွေရဲရင်မှုတွေထက်သန်အောင်လုပ်ရမယ်ပညာတရားတွေတော့ဆုရှအောင်ဘုန်းဘုန်းတို့ဘာလုပ်ရမလို့စူးစမ်းရမယ်အဲ့ဒါဆိုလို့ရှိရင်ဘုန်းဘုန်းတို့မမွဲဘူးမမွဲဘူးဆိုလို့ရှိရင်ကြွေးကင်းမယ်ကြွေးကင်းမယ်ဆိုလို့ရှိရင်အတိုးလဲစဉ်းစားစရာမလိုဘူးလိုက်တောင်းမှလာလဲတွေးစရာမလိုဘူးအချုံအောင်ခါရမှလာလဲစဉ်းစားစရာမရှိဘူးပေါ့ဟုတ်လားဒါကြောင့်ဒီဒေသနာလေးက အလွန်မှနော်စဉ်းစားစရာကောင်းတဲ့ဒေသနာနော်ဒါကြောင့်ကြွေးလို့ပြောတဲ့အခါမှာနော်အလွန်ကိုဘဝမှာအခြေအနေဆိုးနေကြတယ်ဟုတ်လားအဲ့လိုယုံရင်ကြမ်းထမ်းတဲ့ပုံကိုယ်တွေကြီးပြည့်မြင်လို့မပြည့်စုံဘူးနော်ကိုလည်းပဲဒီထဲမှာနော်အကျုံးဝင်နေတယ်ဆိုတာလေးကိုနားလည်စေခြင်းတယ်။တောင်းရှင်ကိုကိုကိုလွန်ငင်းချမ်းသာခွင့်ပေးပြီးတော့ဘာမှမဟုတ်ဖ ೇನೆ အထင်တလုံးရောက်နေမှာဆိုလို့ဟုတ်လားတကယ်တမ်းကအဲကိုရောဒီဒေသနာနဲ့ ညှိလိုက်မယ်ဆိုလို့ရှိရင်ပါဝင်ပတ်သက်မှုရှိမနေဘူးလားရှိနေတယ်ရှိနေတယ်ဟုတ်လားဒါကြောင့်မလို့ဟိရိတရားကတတ္တဝါကိုဘလို့ချမ်းသာစေသလဲဟုတ်လားဘလို့ချမ်းသာသေးလဲလို့မေးရင်ဘလို့ပြောမှာလို့မကောင်းမှုအကုသိုလ်ကိုညှော့နှဲစေခြင်းအပြင်အဲ့ဒီအကုသိုလ်ကြောင့်ဖြစ်လာမဲ့ဆင်းရဲဒုက္ခတွေကိုလျှော့ချပေးသည့်အပြင်ချမ်းသာစေတယ်ဒီထိတော့ရမယ်ဟုတ်လားဒါကြောင့်အရှက်ကြောင့်အားကြီးအောင်အဲ့ဒါအကြောက်အကြောင်းကိုညနေညကျတော့ပြောပါမယ်ဟုတ်လားအဲ့တော့ဒီနေရာမှာဘုန်းဘုန်းတို့ ဒီမကောင်းမှုအကုသိုလ်ဟိုဖြစ်ခြင်းရဲ့အကြောင်းကြွေးယူခြင်းရဲ့အကြောင်းဆင်းရဲမွေးတေခြင်းထဲမှာပါနေတဲ့ဒီဟိဒီတရားနော်အဲ့ဒီဟိဒီတရားဘာကြောင့်ဖြစ်တယ်လဲဟောသူ့ကိုမဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတဲ့အပိုင်းကိုဘုံတို့ဆက်ပြောပြီနော်မေခွန်း၃ချက်မမေ့နဲ့နော်ဟိဒီဆိုတာဘာလဲဟိဒီကဘယ်လိုချမ်းသာစေတာလဲအဲ့ဒီဟိဒီဖြစ်အောင်ဘယ်လိုလုပ်မလဲအခုဟိဒီဖြစ်အောင်ဘယ်လိုလုပ်မလဲဆိုတဲ့အပိုင်းကိုပြောနေတာဟုတ်လား နော်ဟိရိယဘလို့ချမ်းသာစေတယ်လဲဆိုတာပြောပြီးသွားပြီဟိရိမရှိရင်ဘလို့ဆင်းရဲတယ်လဲဆိုတာကိုပြောခြင်းအပြင်ဟိရိယဘလို့ချမ်းသာစေတယ်လဲဆိုတာဘုံဘုံတို့သဘောပေါက်ပြီးသားဖြစ်သွားပြီဟုတ်တယ်မဟုတ်လားဟိရိရှိရင်ကြွယ်ဝတယ်ကြွယ်ဝရင်ကြွေးမယူရဘူးဟိရိမရှိဘူးဆိုလို့ရှိရင်ဆင်းရဲတယ်ဆင်းရဲရင်ကြွေးယူရမယ်ကြွေးယူရနောက်ဆက်တဲ့ပြဿနာတွေရှင်းရမယ်ပေါ့ဒါပြောခဲ့ပြီနော်အဲ့လို့ဆိုရင်ဒီလောက်တန်ဖိုးရှိတဲ့ဟိရိတရားဖြစ်အောင်ဘုံတို့ဘလို့လုပ်မလို့အခြေခံအဖြစ်တော့ ဒီမကောင်းမှုရဲ့အကျိုးဆက်တွေကိုဘုံဘုံတို့မြင်တတ်ဖို့စဉ်းစားဆင်ခြင်မိဖို့အရေးကြီးတယ်ပေါ့။အော်ဒီမကောင်းမှုအကုသိုလ်တရားတွေဆိုတာနော်ရှက်เสียကြောက်เสียအကျိုးရလက်တွေကိုဖြစ်ထွန်းစေတဲ့အရာတွေလို့ဘုံဘုံဘုံဘုံတို့နော်တကယ့်ကိုလေးလေးနက်နက်စဉ်းစားဖို့ဆင်ခြင်ဖို့လိုတယ်ပေါ့။ဟုတ်လား။ဆိုကြပါစို့အကုသိုလ်တွေဖြစ်ရတာရှက်เสียဆိုတာကတော့လက်ခံတယ်နော်။ဟိုအပေါ်ယံအသေးမောအကုသိုလ်လေးတွေဖြစ်ရတာကိုမသိစားပေမဲ့လို့ ဆူဆူဝါဝါအကုသိုလ်ကြီးတွေဖြစ်ပြီဟေ့ဆိုရင်တော့လူတိုင်းလိုလိုရှက်ကြပါတယ်ဟုတ်တယ်မို့လားသူများသိပြီဆိုရင်မရှက်ဘူးလားရှက်တာပေါ့နော်အကုသိုလ်တွေဖြစ်တာရှက်ရတယ်ပေါ့ဟုတ်လားမတော်လောပါတွေနဲ့မလုံတင်တာတွေလှုပ်လိုက်တဲ့အနေအထားမပြောတင်တာတွေပြောလိုက်တဲ့အနေအထားရောက်သွားပြီဆိုရင်တော့ရှက်စရာကြီးကငုံငုံကြီးပေါ်လာတယ်ပေါ့ဟုတ်တယ်မို့လားစဉ်းစားနော်အဲ့တော့အဲ့ဒီရှက်စရာအနေအထားကဘယ်လောက်ထိသူသွားလဲဆိုရင်ရှက်စရာအကျိုးပေးထိသွားတယ် ဟိုဖြစ်စဲမှာတင်ဒီဖြစ်နေတဲ့ပြစ္ဆုတ်ပံဘဝမှာတင်ဒါရှက်စရာမဟုတ်ဘူးဒီရှက်စရာ အကြောင်းတရားတွေဟာရှက်စရာအကျိုးရလဒ်တွေကိုလည်းဖြစ်စေတယ်လို့ဘုန်းတို့မြင်ရမယ်ပေါ့ဆိုရပါစို့လူတယောက်တည်သွားတယ်ခွေးဖြစ်သွားတယ်ဝက်ဖြစ်သွားတယ်ကင်နော်ကိုယ့်ရဲ့သားသမီးတွေကလည်းကိုယ့်အဖေမိသေးတော့ခွေးဖြစ်သွားတယ်ဝက်ဖြစ်သွားတယ်လို့သိရမယ်ဆိုရင် မရှက်ကြပါဘူးလားရှက်ကြမယ်ကိုလည်းပဲ အဲလူဘဝစာမကြိုးမသေးငန်းစာကြိုးပြီးတော့မြတ်တကယ်လို့တိခွင့်ရလို့တိမယ်အော်ငါသေးရင်တော့ခွေးကြီးဖြစ်မှာပဲဆိုရင်ဘာလို့မလို့ရှက်မှာပေါ့စဉ်းစားကြည့်လေအဲ့တော့ဒီလူဘဝဇူးတွေကိုရတယ်ဆိုတာရှက်စရာအနေအထားတွေဆိုတာမထင်ရှားဘူးလားအဲ့ဒီဘဝဇူးဆိုတဲ့ရှက်စရာအနေအထားကိုရောက်အောင်ဘယ်သူကပို့တယ်လဲလို့မေးရင်အကုသိုလ်တွေကပဲပို့တာပဲဒါကြောင့်အကုသိုလ်ဆိုတာအခုလည်းပဲရှက်စရာကောင်းတဲ့အနေအထားဖြစ်တယ်လို့နောက်မှလည်းပဲရှက်စရာအနေအထားတွေကိုသာလည်းဖန်တီးတတ်တယ်ဆိုတဲ့ဥစ္စာကိုဘုံဘုံတို့ကမြင်အောင်ကြည့်ပြီးတော့ ဟိရိတရားတွေကိုအကောင်းအောင်စူးစမ်းရမယ်ပေါ့ဒါတော့ဘုံဘုံတွေးမိတာပြောတာပေါ့နော်အဲ့ဒါဒီမှာစိတ်ဝင်စားစရာကောင်းတာကဒီစာထဲမှာဒီဟိရိတရားရဲ့နော်နိကတဲ့အကြောင်းတရားနော်ဟိရိဖြစ်ချင်တယ်ဆိုရင်သူ့အကြောင်းတရားကိုဘုံဘုံတို့သိလို့ရှင်အဲ့ဒီအကြောင်းတရားကိုလှုပ်လို့ရှင်ဟိရိဖြစ်သဘောပေါက်လားဘုံပြောတာအောင်တဟိရိရဲ့နိကတဲ့အကြောင်းတရားဘာပြောတောင်ဆိုအတ္တဂါရဝတဲ့ကိုကိုကိုအလေးပြုတာဆိုလိုတာကိုကိုကိုတန်ဖိုးထားတာ အဲ့ဒါဘုံဘုံကောင်းကောင်းလေးစဉ်းစားကြည့်တယ်ကိုကကိုမှီတဲ့လောက်ညံလေးနဲ့ပေါ့နော်ကိုကိုကိုတန်ဖိုးထားတာနဲ့ဟိတွေကဘာလို့ဖြစ်ရတာတော့ဩဟုတ်တာပဲလို့ဘုံဘုံတို့အရှက်မရှိဘူးဆိုတာတကယ်တမ်းကကိုကိုကိုတိတ်တန်ဖိုးမထားလို့ဟုတ်လားဟာကိုကိုကိုဟိုနှိမ့်ချထားတဲ့သဘောမျိုးပေါ့နော်ယုံညံ့တဲ့အနေအစားတန်းသားတဲ့ထားလိုက်လို့ဟာငါယုံညံ့တဲ့လူတယောက်မဟုတ်ဘူးဟောငါမြင့်မြတ်တဲ့လူတယောက်လို့ကိုကိုကိုအဲ့လိုတွေးပြီးတော့ နော်ကိုကိုကိုလေးလေးစားစားတန်ဖိုးထားထားထားမယ်ဆိုလို့ရှင်မကောင်းတာကြီးလှုပ်လိုက်ရင်ကိုကတန်ဖိုးကကျသွားမယ်လေတော့ကိုကိုတန်ဖိုးထားလိုက်တယ်အလေးထားလိုက်တယ်အလေးပြုတ်လိုက်တယ်ဆိုလို့ရှိရင်သူတန်ဖိုးကိုမချခြင်းဘူးပေါ့နော်အကုသို့လှုပ်လိုက်ရင်တန်ဖိုးကမဖြစ်သွားမလို့ကျသွားမယ်ဟုတ်လားဒီအထိမြင်ရမယ်ဟုတ်လားဒါကြောင့်အတ္တခါတော်ဟာကိုကိုကိုအလေးပြုတာ ကိုကိုကိုတန်ဖိုးထားတာအဲ့ဒီတန်ဖိုးထားတဲ့စိတ်ဓာတ်ကယုံညံ့မှုတွေကိုကိုကိုကိုဆင်းသက်မသွားအောင် ထိန်းထားလိုက်တယ်ဟာငါဒါကြီးတော့မလှုပ်သင့်ဘူးငါဒါလှုပ်လို့မဖြစ်ဘူး ဘာဖြစ်လို့တော့ငါဒီဟာဒီဟာလောက်ရလောက်အောင်ထိငါအဆင့်အတန်းမနှိမ့်သေးဘူးဆိုတဲ့သဘောမျိုးပေါ့တွေးမိလားမသိဘူးအင်းအတ္တခါတော့ပါနော်အဲအဲ့ဒါကြောင့်မို့ဘုံဘုံတို့တွေကကိုကိုကိုကိုရဲ့အစွမ်းတတ္တိတွေကိုယ့်ရဲ့ဖြစ်နိုင်ခြေတွေကိုယ့်ရဲ့တန်ဖိုးရှိမှုတွေကိုဘာလို့ဖို့လို့တော့မြင်ဖို့လို့အဲဟုတ်လားအဲ့ဒါနဲ့ပတ်သက်ပြီးတော့ဘုံဘုံတို့အဲအလွန်မှမှတ်သားစရာကောင်းတဲ့ဒေသနာလေးတစ်ပုဒ်ရှိတယ်အဲ့ဒါကိုဘုံဘုံကတည်တံ့ဟောမယ်လို့ နော်တဘောတော့စိတ်ကူးထားတာပေါ့ဒါပေမဲ့အခုဒီဟိတွေနဲ့ပတ်သက်ပြီးတော့လည်းပဲနော်ဆက်ဆက်ပြီးတော့တွေးစရာအလွန်ကောင်းလို့နော်အခုပဲပြောလိုက်မယ်လို့အဲ့လိုလဲတွေးထားတယ်ပေါ့နော်အဲ့ဒါပါလဲဆိုတော့အင်္ဂုတ္တပါဠိတော်တိကနိပတ်ထဲမှာနော်ဟောအတ္တာဓိပတိယနော်အာဓိပတိယတုတ်တံရှိအာဓိပတိယနော်အကြီးအမှုထားတာပေါ့နော်မကောင်းတာတွေကိုပယ်ဖို့ကောင်းတာတွေကိုကိုယ့်ကိုယ်ကိုဖြစ်ပွားအောင်ကြိုးစားတဲ့နေရာမှာ နော်အကြီးအမူကြီး၃ခုထားပြီးတော့ကြိုးစားတာအဲ့ဒါဟိုမကောင်းတာမဖြစ်အောင်လုပ်မယ်ကောင်းတာဖြစ်အောင်လုပ်မယ်လို့မုံမြတ်တဲ့ရည်ရွယ်ချက်ရှိတဲ့လူတိုင်းနော်ဒီဒေသနာလေးကိုနားလည်ထားတဲ့။ဘာလို့ဆိုအများကြီးအသုံးတည့်လိမ့်မယ်တန်ဖိုးရှိလိမ့်မယ်ပေါ့နော်ကြိုးစားတဲ့အခါမှာဟုတ်လားအာဓိပတိယတုတ်တန်ဆိုတော့သူအကြီးအမှုထားပြီးတော့သူကကြိုးစားတာတော့အကြီးအမှုကိုဘယ်နှမျိုးပြောလို့ဆိုမြတ်စွာဘုရားသုံးမျိုးပြောတယ် အကြီးမှုသုံးမျိုးကဘာလို့ဆိုတော့အတ္တဓိပတိယကိုကိုကို အကြီးမှုထားပြီးတော့မကောင်းတာတွေမဖြစ်အောင်ကောင်းတာတွေဖြစ်အောင်ကြိုးစားနောက်လောကဓိပတိယတဲ့နော်လောကကြီးကိုအဓိပတိထားပြီးတော့လောကကြီးကိုအကြီးမှုထားပြီးတော့မကောင်းတာတွေမဖြစ်အောင်ကောင်းတာတွေဖြစ်အောင်ကြိုးစားတယ်နောက်ဓမ္မာဓိပတိယတဲ့နော်အလွန်မွန်မြတ်တဲ့တရားကိုအဓိပတိအကြီးအမှုထားပြီးတော့ကိုကိုကိုမကောင်းတာမဖြစ်အောင်ကောင်းတာဖြစ်အောင်ကြိုးစားတယ်အဲ့ဒါယဟန်တွေကိုဟောတဲ့ဒေသနာလေးပါဒီဒေသနာလေးက အဲ့ဒါလေးကိုနည်းနည်းလေးဟိုရိုးရှင်းရှင်းလေးနားလည်အောင်ဘုံဘုံပြောပြခြင်းနော်အဲ့ဒါပထမအကြီးမှုကဘာတုံးဆိုတာအတ္တဓိပတိယကိုကိုကိုအကြီးမှုထားရမယ်ဘလို့ထားရမလို့ဩဘလို့စဉ်းစားရမလို့ဩငါယဟန်ပြုလာတယ်ငါဒီစာဝတ်နေရေးခက်ခဲလို့ငါယဟန်ပြုလာခဲ့တာမဟုတ်နော်ဆွမ်းကြောင့်မလို့သင်္ကန်းကြောင့်မလို့နေစရာကြောင့်မလို့ဆေးဝါးကြောင့်မလို့ငါယဟန်ပြုခဲ့တာမဟုတ်ဘူးတကယ်စင်စစ် နော်တန်တရားဆင်းရဲတယ်ဘဝဒုက္ခတွေကနေလွတ်မြောက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ငါရဟန်းပြုခဲ့တာအဲ့တော့ရှိတဲ့ဒီပတ်သက်မှု ပိုင်ဆိုင်မှုဒါတွေကိုစွန့်ပြီးတော့ငါရဟန်းပြုခဲ့ရတာပေါ့နော်အဲ့လိုရဟန်းပြုခဲ့တဲ့အချိန်မှာ तू စဉ်းစားရမှာငါဒါတွေစွန့်ပြီးတော့ရဟန်းပြုခဲ့မှာနော်ဒါမျိုးတွေကိုပဲငါထက်ရှားနေမယ်ဒါထက်နှိမ့်ကြတဲ့ကာမကိုပဲဆက်ပြီးတော့ရှားနေမယ်ဆိုရင်ဒါမသင့်တော်ဘူးဟောစဉ်းစားပုံလေးစဉ်းစားပုံလေးနော်ကိုကိုကိုအရင်စဉ်းစားတာဟုတ်လား အာယဟန်တွေကိုဟောတာအိုးဒါကြောင့်ငါအလွန်မုံမြတ်တဲ့ရည်ရွယ်ချက်နဲ့ငါယဟန်ပြုခဲ့တာငါရဲ့မုံမြတ်တဲ့ရည်ရွယ်ချက်နဲ့ဆန့်ကျင်တဲ့အလုပ်တွေကိုငါမလုပ်သင့်ဘူးပေါ့ဆိုတဲ့ဆိုလိုတဲ့သဘောကကိုကိုကိုအကြီးမှုထားတယ်ဆိုတာအဲ့ဒါကိုပြောတာဟုတ်လားငါစားစရာဝတ်စရာနေစရာမရှိလို့ယဟန်ပြုခဲ့တာမဟုတ်ဘူးဟုတ်လားမုံမြတ်တဲ့ရည်ရွယ်ချက်နဲ့တန်တရားဒုက္ခကလွတ်မြောက်ဖို့အတွက်ငါယဟန်ပြုခဲ့တာနော်ကိုယ့်ရဲ့ပိုင်းဆိုင်တဲ့မြတ်ပတ်သက်တဲ့မြတ်လေးစွန့်ပြီးတော့ပြောရရင်အတိုင်းအတာတစ်ခုထိကာမကိုစွန့်ပြီးတော့ယဟန်ပြုခဲ့တာအဲ့လိုပြုလာပြီးကာမှ အဲ့ဒီကာမမျိုးကိုပဲရှားနေတယ်အဲ့ဒီတဲ့ယုံညံ့တဲ့ကာမကိုမြန်ရှားနေမယ်ဆိုဒါဘလို့မှမသင့်တော်ဘူးပေါ့အဲ့ဒါလို့စဉ်းစားပြီးတော့တဲ့ဩဒါမကောင်းတဲ့ဘက်လောက်တာမသင့်တော်ဘူးလို့စဉ်းစားတာပေါ့နော်နောက်တစ်ချက်သူဘလို့လုံးဆိုသူကသူတွန်းအားပေးလိုက်တာငါတကယ်လို့သာအပြည့်အစုံဝရိယထုတ်ပြီးတော့ကြိုးစားမယ်ဆိုလို့ရှိရင်တဲ့ဟုတ်လားငါအတင်းကြိုးစားပြစ်လိုက်မယ်ဆိုလို့ရှိရင်တတိပဋ္ဌာန်တရားကိုအထုတ်ပြစ်လိုက်မယ်ဆိုလို့ရှိရင်ငါရဲ့စိတ်ဟာဒီခန္ဓာကိုယ်ပေါ်မှာအမှန်အကန်နော်တီးပြီးတော့ဟုတ်လား ကိုရောစိတ်ရော အလွန်ငြိမ်းအေးတဲ့အနေအထားကိုငါရလိမ့်မယ်စိတ်တွေလည်းပဲအလွန်မှချမ်းသာလိမ့်မယ်ကောင်းတဲ့အာယုံမှာလည်းငါရဲ့စိတ်ဟာတည်ငြိမ်နေလိမ့်မယ်ဆိုလိုတာကငါကောင်းတာကိုဖိဖိစီစီလှုပ်လိုက်လို့ရှိရင်ငါစိတ်ရောကိုယ်ရောငြိမ်းအေးပြီးတော့ငါစစ်မှန်တဲ့ချမ်းသာကိုရလိမ့်မယ်ပေါ့အဲ့ဒါလို့စဉ်းစားပြီးတော့တဲ့ကိုကိုကိုအကြီးမှုပြုပြီးတော့အကုသိုလ်ကိုပယ်တယ်ကုသိုလ်ကိုပွားများစေတယ်နော်အပြစ်ရှိတဲ့တရားတွေကိုစွန့်တယ်အပြစ်မရှိတဲ့တရားတွေကိုပွားများစေတယ် စင်ကြယ်တဲ့ကိုကိုကိုလည်းစောင့်ရှောက်တယ်။ဟောအဲ့လိုလှုပ်လိုက်ပြီဆိုတော့ तू ကအထိုက်လျောက်ဘာဖြစ်သွားတော့စင်ကြယ်သွားတယ်။စင်ကြယ်တဲ့ကိုကိုကိုဘာလို့တော့စောင့်ရှောက်တယ်တဲ့။အဲ့ဒါကိုပြောတာတဲ့ကိုကိုကိုအကြီးအမှုပြုတ်ပြီးတော့မကောင်းတာကိုရှောင်ဖို့ကောင်းတာကို ပြုတ်နိုင်ဖို့ကြိုးစားတာ။ခုနကတော့ဟီဒီနဲ့တွက်ကြည့်ရမှာနော်။ငါမုံမြတ်တဲ့ရွေချက်နဲ့ဒါအမားတို့ဆိုဒါစဉ်းစားတွေကရသွားပြီပေါ့ဟုတ်လား။မုံမြတ်တဲ့ရွေချက်နဲ့ငါဒီအဝတ်ကိုဝတ်ထားတာဟုတ်လား။အင်း အဲ့လိုဆိုလို့ရှိရင်ငါယုံညံ့တာတွေကိုလှုပ်လို့မသင့်တော်ဘူးခုနတုန်းကကိုကိုကိုအလေးပြုခြင်းသည်ဟိတိတရားရဲ့အကြောင်းတရားလို့ပြောရတာလေးနဲ့ရှင်းပြီးတော့တွေးကြည့်နော်ဟုတ်လားကိုယ့်ရဲ့အခြေအနေကယုံညံ့တဲ့အခြေအနေကြီးတခုမဟုတ်ဘူးဒါကြောင့်ယုံညံ့တာကိုငါမလှုပ်သင့်ဘူးလို့ तू တွေးတာအဲ့ဒါကိုပြောတာ အတ္တဓိပတိယဆိုတာဟုတ်လားဒါကြောင့်ကိုကိုကိုဟိုယုံညံ့တဲ့နေရာကိုထိုးမချသင့်ဘူးပေါ့ဆိုလိုတာကနော်ကိုကိုကိုမြင်းမြင်းမြက်မြက်နော် ဩကြီးကြီးမားမားရည်ရွယ်ချက်နဲ့ကိုကိုကောင်းတယ်ဆိုတဲ့အမြင်မျိုးမြင်အောင်လဲကိုကလည်းတကယ်လဲကောင်းတော့မလို့ဘူးလားလိုတာပေါ့နော်ဒါကြောင့်အတ္တတိပတိယဆိုတာအလွန်တန်ဖိုးရှိနော်နောက်အတ္တတိပတိယပြီးတော့ပါလာမလို့လောကတိပတိယနော်လောကတိပတိယဆိုတာက လောကကြီးကိုအဓိပတိထားပြီးတော့လောကကြီးကိုအကြီးအမှုထားပြီးတော့မကောင်းတာတွေမဖြစ်အောင်ကောင်းတာတွေဖြစ်အောင်ကြိုးစားအဲ့ဒါဘလို့လောကကြီးကိုအဓိပတိထားတာတော့ဆိုရပါစို့ငါ နော်တန်တရားဝိဒုက္ခလွတ်မြောက်ဖို့ဆိုတော့ယဟန်ပြုခဲ့တယ်ယဟန်ပြုခဲ့တာကပြီးကမှငါဟာကာမဝိတက်ဒီကာမဂုဏ်နဲ့ပတ်သက်ပြီးတော့စဉ်းစားတယ်ဟုတ်လားဗျာပါဒဝိတက်ဒေါသတွေနဲ့စဉ်းစားတယ်ဝိညာဝိတက်နောက်ဆုံးသူများကိုနှိပ်စက်ဖို့ညှဉ်းဆဲဖို့အထိစဉ်းစားတယ်မကောင်းတဲ့အတွေးတွေနဲ့တော်တော်ကိုရုံညံ့ညံ့ညင်ညင်နွမ်းနန်းရှင်းသန်းနေတယ်ဆိုလို့ရှိရင်လောကကြီးမှာလောကကြီးကအလွန်ကျယ်ပြန့်တယ်တဲ့နော်လောကကြီးမှာ မြင်နိုင်သိနိုင်တဲ့ နော်တမနာပြင်မနာတွေရှိတယ်သူများစိတ်ကိုမြင်နိုင်တဲ့ဟုတ်လားအဝေးမှာရောက်နေမလို့နော်အနီးနားလေးမှာရောက်နေသလိုမျိုးဟုတ်လားအဝေးကနေလှမ်းပြီးတော့မြင်နိုင်တယ်အနီးမှာရှိပြီးတော့သူတို့ကိုကမမြင်နိုင်ဘူးတဲ့ဟောအဲ့လိုတောင်မြတ်စွာဘုရားဟောသူတို့ကအဝေးမှာရှိနေမယ်လို့ကိုယ်ကိုသူတို့ကအဝေးကနေလှမ်းပြီးတော့မြင်နိုင်တယ်သူတို့ကကိုယ်နီးနားမှာရှိနေပြီးတော့သူတို့ကိုကိုကမမြင်အောင်ဆိုလိုတာကိုယ်အနီးနားမှာတောင်မှကိုယ်အကြောင်းကိုမြင်နိုင်သိနိုင်တဲ့လူတွေနဲ့တည်း ရှိတယ်ဆိုတဲ့သဘောမျိုးဟုတ်လားအဲ့ဒါကိုပြောတာနော်အဲ့တော့အဲ့ဒီပုံကိုယ်တွေကဒါနတ်ကိုလည်းတဆင့်မြတ်စွာဘုရားဟောပါတယ်ဟုတ်လားအဝေးကနေမြင်နိုင်တယ်အနီးမှာသူတို့ရှိနေမလို့သူတို့ကိုကမြင်အောင်အဲ့လိုပုံကိုယ်တွေကအော်ကြည်စံဒီပုံကိုယ်တော့မုံမြတ်တဲ့ရွယ်ချက်နဲ့ယဟန်တော်ပြုလာခဲ့တာပဲဒါပေမဲ့လို့အခုလက်တွေ့မှာတော့ယုံညံ့တဲ့အတွေးတွေနဲ့ပဲချိန်ကုန်နေတယ်ပေါ့သူတို့ဘာလုပ်ကြရမလို့ကဲ့ရဲ့ကြမယ်ပေါ့နော်အဲ့ဒါလို့ဆိုလို့ရှိရင်ဒါလောကငါ့ကိုမြင်နိုင်တဲ့လူတွေရှိတယ်မြင်နိုင်တဲ့နတ်တွေရှိတယ် အဲ့ဒါကိုစဉ်းစားပြီးတော့အရှက်ကိုဖြစ်စီရမယ်ပေါ့နော်အဲ့လိုမြင်တယ်လို့စဉ်းစားလိုက်တာနဲ့ကိုယ်စိတ်ထဲမှာဘာဖြစ်သွားလဲလဲတော့ရှက်သွားမှာနော်မကောင်းတာတွေဖြစ်ရတာစိတ်ထဲမှာရှက်ရွံ့တဲ့သဘောဖြစ်သွားတာပေါ့ဟုတ်လားအဲ့လိုမျိုးလို့ပေါ့ငါဒီအတွေးတွေယုံညံ့တာတွေငါမလုပ်တော့ဘူးမတွေးဘူးဟုတ်လားငါတကယ်လို့အပြည့်အစုံအားထုတ်မယ်ဆိုလို့ရှိရင်ဝိရိယတရားနဲ့ကြိုးစားမယ်ဆိုလို့ရှိရင်တော့ငါရဲ့စိတ်ဟာငြိမ်းအေးလာမယ်ခန္ဓာကိုယ်ဟာလည်းငြိမ်းအေးမယ်တော့တည်ငြိမ်မှုတွေရမယ်လို့ဟောစောစောကပြောသလိုကောင်းတာကိုသူလှုပ်လို့ရှိရင်ပန်းတိုင်ကိုရောက်နိုင်တယ်ဆိုတာကိုတွေးပြီးတော့ မဖြစ်မယ်တော့အကုသိုလ်ကိုပယ်ရှားမယ်ကုသိုလ်ကိုဖြစ်ပွားစေမယ်နော်အပြစ်ရှိတာကိုပယ်ရှားပြီးတော့အပြစ်ကင်းတာကိုဖြစ်ပွားစေမယ်စင်ကြယ်တဲ့ကိုကိုကိုစောင့်ရှောက်မယ်တဲ့ဟောအဲ့ဒါပါတော့လောကကြီးကိုနော်အဓိပတိထားတာနော်လောကကိုအလေးကရုပြုတာပေါ့နော်ဒါကြောင့်လောကဟာကျေပြန့်နေနော်အဝေးကနေမြင်နိုင်တာရှိတယ်အနီးရောက်ပြီးတော့ကိုကတော့မြင်ရအောင်ဟောအဲ့ဒါမျိုးစိတ်ထဲမှာတွေးနိုင်မယ်ဆိုလို့ရှင်နဲနိုင်တယ်ပေါ့အကုသိုလ်တရားဟုတ်လားအင်းနောက်တစ်ခုက ပါတော့ဓမ္မာဓိပတိဓမ္မာဓိပတိယအဲ့ဒါလည်းကောင်းတယ်အဲ့ဒါတရားဓမ္မကို तू ကအလေးပြုပြီးတော့မကောင်းတာမဖြစ်အောင်ကောင်းတာဖြစ်အောင်ကြိုးစားတာအော်ငါမုံမြတ်တဲ့ရည်ရွယ်ချက်နဲ့ရဟန်းပြုခဲ့တယ်ဒါပေမဲ့တကယ်တကယ်လက်တွေ့မှာငါယုံညံ့တာတွေဖြစ်နေတယ်ဒါဆိုရင်မကောင်းဘူးငါဘလို့စဉ်းစားတော့တဲ့ तू ကနော်မြတ်စွာဘုရားရဲ့နော်တရားတော်မြတ်ရဲ့ဂုံ6ပါးကိုအရင်စဉ်းစားတယ်မြတ်စွာဘုရားဟောထားတယ်ဆိုတာတကယ်ကိုနော်ပြီးရောရေး အထင်တွေနဲ့ရမ်းပြီးတော့ဟောထားတဲ့တရားတွေမဟုတ်เนาะတကယ့်ကိုเนาะအကျိုးရှိတဲ့ဟုတ်မှန်တဲ့တရားတွေပေါ့เนาะပေါ့ပေါ့တန်တန်တရားတွေမဟုတ်ဘူးပေါ့ဟုတ်လားပြီးတော့တန်တိဋ္ဌိကလောက်ကြည့်မယ်ဆိုရင်ကိုယ်တိုင်တွေ့နိုင်တယ်လို့တောင်မြတ်စွာဘုရားဟောထားတာဟုတ်လားငါပဲသိနိုင်တာမင်းတို့မသိနိုင်ဘူးငါသိတာပဲမင်းတို့ယူဒါမျိုးမဟုတ်ဘူးဘသူဖြစ်ဖြစ်လောက်ကြည့်ရင်သိနိုင်တယ်ပေါ့ဘလောက်လက်တွေ့ဆန်တော့ပေါ့ဟုတ်လားအကလေးကအချိန်မဆိုင်အကျိုးပေးတယ်အခုလောက်ရင်အခုချမ်းသာတယ်တရားဟုတ်လားအေဟိပတိက လာပြီးတော့လှုပ်ဆန်းပါလို့တောင်းတိုက်တွန်းတိုက်တဲ့နော်လာပြီးတော့ကြည်လဲလို့ဖိတ်ခေါ်တိုက်တဲ့အာမခံချက်ရှိတဲ့တရားဩပနိကကောင်းလုံးလို့ကိုယ်တန်တမအမြဲတမ်းဆောင်းထားတိုက်တဲ့တရားပိဿတံဝိရိတဘောဝိညုဟိနော်အခြေခံဉာဏ်ရှိတဲ့လူတွေမှသာလဲသိနိုင်တဲ့တရားအဲ့လိုတရားကုံတော်ကိုအဲ့လိုစဉ်းစားပြီးတော့အဲ့ဒီလိုသူတော်ကောင်းတရားကိုသိပြီးတော့မြင်ပြီးတော့နေကြတဲ့လူတွေရှိတယ်တဲ့ဟိုငါသတင်းသုံးပေါ်တွေထဲမှာကိုပဲရှိတယ်တဲ့အဲ့လိုစဉ်းစားတာပေါ့အဲ့ဒီရန်တပါးက ဟုတ်လားအဲ့ဒါလို့ဆိုရင်အဲ့ဒီလောက်ကောင်းတဲ့တရားကိုနော်ငါလုံမယ်ဆိုပြီးတော့မှဘယ်နဲ့ကြောင့်မလုံဖဲနေသလဲပေါ့နော်ဒီတရားနဲ့ကင်းကွာပြီးတော့တကယ်တမ်းငါမနေသင့်ဘူးဟုတ်လားအဲ့ဒါလိုမျိုးစဉ်းစားပြီးတော့ငါရာဝရိယတတ်နဲ့အပြင်းထန်အားထုတ်မယ်ဆိုလို့ရှိရင်ဟုတ်လားဒီမှာသူမြတ်စွာဘုရားဟောထားပုံလေးကငါသည်အပြည့်အစုံအားထုတ်အပ်သည်ရှိသောတွန့်ဆုတ်ခြင်းမရှိသောဝရိယသည်ဖြစ်လက်တန် နော်တတိပဋ္ဌာန်၄ပါး၏အစွမ်းဖြင့်ကပ်၍တည်သည်ဖြစ်၍မပြတ်သောတတိသည်ဖြစ်လက်တန့်တယ်ဆိုလိုတာကဝရိယနဲ့မတွန့်မဆုတ်ဖဲနဲ့လုံမယ်ဆိုရင်တတိကဒီခန္ဓာကိုယ်မှာအမြဲတမ်းမလုံနေတော့တီးနေမယ်တဲ့အဲ့လိုဆိုရင်ယူပကာယနမကာယသည်ငြိမ့်သည်ဖြစ်၍ပူပန်ခြင်းကင်းလက်တန့်တယ်စိတ်တွေငြိမ့်ပြီးတော့ပူပန်မှုတွေငြိမ့်သွားမယ်ဟုတ်လားအာယုန်၌ကောင်းစွာထပ်အပ်သည်ဖြစ်၍တည်ကြည်သောစိတ်သည်ဖြစ်လက်တန့်တယ်နော်ကောင်းတဲ့အာယုန်လေးမှာကိုယ်အလုပ်လေးနဲ့ကိုနေနေတယ်ပေါ့ဟုတ်လားအဲ့လိုမျိုးတွေးပြီးတော့တဲ့ အကုသိုလ်ကိုနော်ပယ်စွန့်တယ်ကုသိုလ်ကိုပွားများတယ်အပြစ်ရှိတဲ့တရားကိုပယ်စွန့်တယ်အပြစ်ကင်းတဲ့တရားကိုပွားများတယ်နော်စင်ကြယ်တဲ့ကိုကိုကိုစောင့်ရှောက်တယ်တရားကိုအလေးကလူထားတာပေါ့နော်ဒီလောက်ကောင်းတဲ့တရားနဲ့နော်တွေးခွင့်ကြုံခွင့်ရနေတဲ့အချိန်မှာငါတရားကနေတွေးပြီးပြီးတော့မနေသင့်ဘူးနော်ဒီတရားကိုသိပြီးမြင်ပြီးနေတဲ့လူတွေလည်းလက်တွေ့မှာရှိနေတာပဲအဲ့တော့ငါအဲ့ဒီအတိုင်းဝိုင်းအဲ့ဒီတဲကိုရောက်အောင်လှုပ်တဲ့တယ်ဆိုတဲ့သဘောမျိုးပေါ့ဟုတ်လား တရားရဲ့တန်ဖိုးရှိပုံကိုစဉ်းစားပြီးတော့ကိုကိုကောင်းကြိုးစားဟုတ်လားအဲ့တော့ဘုံဘုံတို့အတိပတိယသုတ်တံဟုတ်လားအကြည်မှုဘယ်နှမျိုးတော့၃မျိုးဒါဟိတိတရားနဲ့ဆက်ဆက်ပြီးတော့တွေးကြမကောင်းဘူးလားကောင်းတယ်နော်ဟိတိတရားရဲ့နိကတဲ့အကြောင်းကဘာလဲတော့ကိုကိုကိုအလေးပြုတာဟုတ်လားကိုကိုကိုအလေးပြုတာဆိုတာကိုကိုတန်ဖိုးထားတဲ့သဘောကိုပြောတာဟုတ်လားကိုကိုတန်ဖိုးလျှော့ချမှသာလင်မကောင်းတာတွေကိုမရှက်တဲ့သဘောပေါ့နော်ငါရှက်တယ်ငါမလုပ်ချင်ဘူးဆိုရင်ဒါကိုကိုတန်ဖိုးထားလို့ပေါ့ ဟုတ်လားနော်အဲ့ဒါနဲ့ဆက်ဆက်ပြီးတော့ခုပြောလိုက်တာနော်ကိုကိုကိုတန်ဖိုးထားပြီးတော့ကိုရည်ရွယ်ချက်တွေကိုမပြောက်ပြအောင်နော်ထိမ့်သိမ့်ဖို့လိုသလိုလောကကိုလည်းမလုပ်ရမလို့တန်ဖိုးထားလောကကိုလည်းပဲအလေးပြုဂယုစိုက်လောကမှာသိနိုင်မြင်နိုင်တဲ့အရာတွေရှိတယ်ဆိုတာဟုတ်လားပြီးရင်ဘာကိုဘုံဘုံတို့ထပ်ပြီးတော့အလေးပြုတရားပေါ့နော်ဒါကြောင့်ကိုကိုကိုအလေးပြုရမယ်နော်အကြည်မူထားရမယ်လောကကိုအကြည်မူထားရမယ်သူတော်ကောင်းတရားကိုအကြည်မူထားရမယ် ဟုတ်လားဒါဟိတိတရားနဲ့ပတ်သက်ပြီးတော့ဘုန်းဘုန်းတို့နော်ဟိတိတရားဖြစ်အောင်ဘယ်လိုလုပ်မလဲဆိုတာလေးနဲ့ဆက်ဆက်ပြီးတော့တွေးဖို့ပြောပြနော်အဲ့တော့ဒါဟိတိနဲ့ပတ်သက်ပြီးတော့ဘုန်းဘုန်းတို့မေကွန်း၃ချက်နော်အထိုင်လျောက်ပြည်လဲသွားပြီပေါ့နော်ဟိတိဆိုတာဘာလဲနော်ဟိတိကဘလို့ချမ်းသာစေတာလဲအဲ့ဒီဟိတိဖြစ်အောင်ဘလို့လုပ်မလဲပြောတာလေးတွေပြန်ပြီးတော့နှိမ့်ချုပ်ကြည့်မယ်နော်အချိန်လဲစေနေပြီဟုတ်လားပြောတာလေးတွေပြန်နှိမ့်ချုပ်ကြည့်မယ်နော်ဟိတိဆိုတာဘာလဲဟိတိဆိုတာမကောင်းမှုအကုသိုလ်တွေကိုပြုတ်ရပြောရတွေးရမှာကိုရှက်တဲ့သဘော ဘဲထိဘုံဘုံတို့ဟိဒီတရားကိုနော်ကြည်ကြပြက်ပြက်နားလဲရမလဲဖြစ်အောင်လုပ်ရမလဲနော်စိတ်ထဲမှာဖြစ်နေတဲ့မကောင်းမှုတွေအတွေးတွေယုံညံ့တဲ့စိတ်ရဲ့တဘာဝတွေအဲ့ဒါတွေဖြစ်တာကိုပဲရှက်တက်တဲ့အဆင့်ထိအောင်ဟိဒီကိုဘာလို့မလို့မြင့်တင်ရမယ်ဟုတ်လားဟိဒီရဲ့အတိတ်ပဲနော်အဲ့ဒါလို့ဆိုရင်ဟိဒီကဘလို့ချမ်းသာစေတာတော့နော်ဒုက္ခရဲ့အကြောင်းတရားဖြစ်တဲ့အကုသိုလ်ကိုညှော်နေစေခြင်းအပြင်ဒုက္ခကိုလျှော့ချပြီးတော့ချမ်းသာစေတယ်ဟုတ်လား အဲ့တော့ဒုက္ခရဲ့အကြောင်းတရားပါတော့အကုသိုလ်တရားပါနော်အဲ့ဒီအကုသိုလ်တရားတွေကိုဘုန်းဘုန်းတို့ဘာလို့ပြုရတာတော့ဟိဒီအာနေလို့ဟုတ်လားလူကဘာလို့ကြွေးယူရတာတော့မွဲလို့အဲ့ဒါကိုမမေ့နဲ့နော်အဲ့ဒီသုတ်တာတော့အဓိကပဲဒီနေ့တရားမှာဟုတ်လားအောက်လို့ကြွေးယူရတာတော့မွဲလို့နော်ဘာမွဲတာတော့လောကီလူကတော့ဥစ္စာပစ္စည်းမွဲတာပေါ့နော်တရားရှုတော့ကကြည့်ရင်တော့တတ္တာယုံကြည်မှုမွဲတာဟိရိဩတ္တပအရှိအကြောင်းမွဲတာဝရိယကြိုးပမ်းအားထုတ်မဲ့ဟဲ့ဆိုတဲ့စိတ်တွေနဲတာ ပညာအမှန်ကန်သိမြင်မှုတွေနည်းတာဟုတ်လားအဲ့ဒါဆိုရင်ကြွေးယူရမယ်ကြွေးရအတိုးနဲ့မกินဘူးပြီးရင်ကြွေးတောင်းခံရမယ်ပြီးရင်ထွက်ပြေးရမယ်ပြီးရင်အဖမ်းခံရမယ်နော်အဖမ်းခံရတာတွေထဲမှာအချုပ်ခံရတာတွေထဲမှာအဆိုးဆုံးအချုပ်ကဘာလဲလို့မင်းငရဲနဲ့တရိษံဘဝကိုရောက်သွားတာပေါ့နော်အဲ့ဒီလောက်ထိအခြေအနေဆိုးနေတဲ့ဆင်းရဲဒုက္ခမျိုးဟာဘာကိုအခြေခံပြီးတော့ဖြစ်လာလဲဆိုရင်အဲ့ဒီအရှက်အကြောင်းနေရနေပေါ့ဖြစ်လာတာလို့ပြောလို့မရဘူးလားငါးမျိုးထဲမှာသူတို့ပါတယ်နော် အဲ့လိုဆိုလို့ရှိရင်ဒီအရှက်အကြောက်တရားသည်ပင်လျင်နော်အကုသိုလ်နေခြင်းရဲ့အကြောင်းတရားအကုသိုလ်ကင်းခြင်းရဲ့အကြောင်းတရားဖြစ်ပြီးတော့ချမ်းသာခြင်းရဲ့အကြောင်းတရားလည်းဖြစ်သွားတာပေါ့ဒါဟိရိကဘလို့ချမ်းသာစေတယ်လဲဆိုတဲ့အပိုင်းကိုပြောတယ်နော်အဲ့လိုဆိုရင်ဟိရိဖြစ်အောင်ဘလို့လုပ်မလို့အကုသိုလ်ရဲ့အကျိုးဆက်တွေကိုတတ်နိုင်တယ်မြဆင်ခြင်ရမယ်မြင်အောင်ကြိုးစားရမယ်တွေးမိရမယ်နော်ယောနိတော်မနတိကာရပါပဲဟုတ်လားနော်နောက်ဆုံးပြောလိုက်တာပါတော့အတ္တကာရဝ ကိုကိုကိုအလေးပြုရမယ်ကိုကိုကိုအဓိပတိထားရမယ်တန်ဖိုးထားရမယ်ဟုတ်လားအဲ့ဒါဆိုရင်အကုသိုလ်ကိုဘာလုပ်မလို့ရှက်တဲ့သဘောဖြစ်လာမယ်ပေါ့ဟုတ်လားအဲ့ဒါနဲ့ဆက်ဆက်ပြီးတော့ဘာကိုပြောလိုက်တော့အကြည်မူကြီး၃မျိုးကိုကိုကိုအကြည်မူရာမှာထားပြီးတော့မကောင်းတာတွေမဖြစ်ဖို့ကောင်းတာတွေဖြစ်ဖို့ကြိုးပမ်းအထောက်ခြင်းနောက်လောကကိုအကြည်မူရာမှာထားပြီးတော့မကောင်းတာမဖြစ်အောင်ကောင်းတာဖြစ်အောင်ကြိုးပမ်းအထောက်ခြင်းတရားဓမ္မကိုအကြည်မူနေရာမှာထားပြီးတော့နော်မကောင်းတာမဖြစ်အောင်ကောင်းတာဖြစ်အောင်ကြိုးပမ်းအထောက်ခြင်း ဟုတ်လားအဲ့တော့ဘုံဘုံတို့ဟိရီတရားသုံးခုမြောက်သူတော်ကောင်းတွေမြတ်နိုးတဲ့ဥစ္စာပစ္စည်းဟုတ်လားဒါကြောင့်ပဂတိဥစ္စာပစ္စည်းတွေပိုင်ဆိုင်မှုနဲတာများတာတကယ်တမ်းညတော့เนาะအများကြီးအရေးပါတာမဟုတ်ဘူးလို့နားလည်ပြီးတော့ဒီဥစ္စာပစ္စည်းပိုင်ဆိုင်မှုအနည်းများကသာလဲเนาะစစ်မှန်တဲ့ချမ်းသာကိုရဖို့ကိစ္စမှာအရေးပါတယ်လို့နားလည်ပြီးတော့เนาะဒီဥစ္စာပစ္စည်းတွေအများကြီးပိုင်ဆိုင်ဘုံဘုံတို့ကြိုးပမ်းကြဖို့မလိုဘူးလား လိုတယ်နော်နောက်ရက်နောက်ညများနောက်ရက်များမှာကြံတဲ့ဥစ္စာပစ္စည်းတွေဆက်ပြောတာပေါ့ဟုတ်လားအဲ့တော့ဒီကနေ့တော့ဒါဟိတိတရားကိုဒီလောက်နဲ့ပဲအဆုံးသတ်အောင်နော်ဒါကြောင့်မလို့ဥစ္စာပစ္စည်းတွေနဲ့တော့ကြွယ်ဝကြတဲ့ချမ်းသာကြတဲ့ပုံကိုယ်တွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အသောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့အစွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ပုညမျက်နှိဗ္ဗာန်ကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟု ပတ္တနာအောင်စုပြုကြဂုံရာတတိကဲအလုံးစုတောင်းကြအမျှဝေရနော်ကိုအောင်မင်းတို့မဏိနီထွေးတို့လိုင်းပေါ်ကနေတရားနာနေလိမ့်မယ်လို့ဘုံဘုံတို့ယုံကြည်ပါတယ်ဟုတ်လားအဲ့တော့ကိုပြုထားတဲ့ကုသိုလ်ကောင်းမှုလေးတွေကိုအာယုံပြုပြီးတော့နိဗ္ဗာန်ချမ်းသာကိုအထောက်အပံ့ဖြစ်တဲ့ကောင်းမှုတွေဖြစ်ပါစေ။ တော့ဒီကောင်းမှုရဲ့အဖို့ဘာကကိုတတ္တဝအနန္တတော့အညီအမျှရပြီးတော့ချမ်းသာကြပါစေလို့အဲ့ဒါလိုစေနာမေတ္တာရှေ့ထားပြီးတော့တော့နိဗ္ဗာန်ကိုရှုတောင်းမယ်အမြတ်တမ်းပြေဝေကြမယ်အလုံးညီညာရလိုက်ပြီးတော့ဆိုကြရအောင်အရှင်ဖေယားဖရာတပည့်တော်တို့သည်ယနေ့ယခုပြုလုပ်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအဆုစုတို့သည်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 ဆွေမျိုးသားချင်းတို့အားအစာထား၍31ဘုံကျင်လီကုန်သောတတ္တဝအနန္တတို့အားအညီအမျှပေးဝေငှပါ၏အမျှရကြ၍ကိုစိတ်နှဖျားကျမ်းမာချမ်းသာကြသည် ဖြစ်ကြပါစေသောကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လုံးတာတုတာတုတာတုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လုံးတာတုတာတု သာဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးကိုယ်စိတ်နှဖျားကျမ်းမှာချမ်းသာကြပါစေဗျာ